17လပိုင်း2021ခုနှစ်မဟာသရိပရဏသုတ်တံသုတ်တရားတော်ကြီးတွေကနေပြီးတော့ဦးဇင်းတို့ပฏิကူလမနတိကာရအပိုင်းပထမအာနာပါန၄စဉ်ဦးဇင်းတို့အားထုတ်ခဲ့ပါပြီတတိမြဲရာပထမဓုမာရှိတိုတိသုံးချက်တိမှာတတိယာစမှာငြိမ့်စေပြီဆိုပြီးတော့ ပထမအဆင့်အာနာပါနာအထုပ်ပုံဣရိယာပထပိုင်းသွားရထိုင်လျောက်မှတ်ပုံမှန်ဤတမ္ပဇိညာပိုင်းဝေတယ်ဆန်တယ်အကုန်လုံးဣရိယာပုအလုံးကိုအကုန်လုံးလိုက်ပြီးတော့တတိကပ်ပြီးတော့မြတ်စွာဘုရားက မှတ်ဖို့အပိုက်ကန္တာဟောတဲ့အဲ့ဒီဒါ6ခုပြီးသွားပါပြီဟိုပရိကူလမနတိကာရအပိုင်းကိုတော့ဦးဇင်းကတဖြည်းဖြည်းချင်းလေး အခုဒါလေးကိုတပိုင်းချင်းတပိုင်းချင်းဆိုရင်ဘယ်နှပိုင်းရှိမလဲသူပိုင်းလေးဆို56 6ပတ်လောက်တော့သွားမှာပေါ့နော်တခုချင်း32ခုတာတခုချင်းကိုဦးစင်းတို့ရှုတဲ့အပိုင်းလေး6 6 6ပတ်လောက်ကိုအဲ့ဒါလေးကိုဦးစင်းကဒကာတော်မတို့တွေဒီကြားထဲမှာမိမိကိုယ်၌ ဒီကမ္မထံကိုနှစ်သက်လို့ကြင့်မယ်ဆိုရင်လည်းတပတ်ချင်းတပတ်ချင်းလိုက်ကြင့်စေချင်တာပေါ့နော်ဒါမှမဟုတ်လို့ကိုယ့်ရဲ့ main ကမ္မထံတစ်ခုနှစ်သက်နေတဲ့ကမ္မထံတစ်ခုကိုပဲတပြီးတော့ဥတည်ပြီးတော့ဒီဟာကိုတော့ဒါအခုလိုလေးလာရင်နဲ့ပဲပွားများခြင်းနဲ့ဆိုလဲရပါတယ်ဥစဉ်ကတော့ဥစဉ်ရဲ့ရွယ်ချက်ကဥစဉ်တို့တရားတော်မတို့တွေတရားတွေလေးလာ လိုက်စားတဲ့အခါမှာ မြတ်စွာဘုရားဟောကြားတော်မူတဲ့တရားတော် မဟာသရိပဋ္ဌာနာတုတ်တန်ကြီးတစ်ခုလုံးကိုဦးဇင်းကကျင့်မှုသွားစေချင်တာပဲဦးဇင်းရဲ့ရွယ်ချက်ဆန္ဒကနော်အဲ့ဒါကြောင့်မို့လဲအခုအထက်ထပ်ပြန်ပြန်ပြီးတော့တစ်ခုချင်းတစ်ခုချင်းပြန်ပြန်ဩငါတို့အာနာပါနအစဉ်လေးစဉ်ကျင့်ခဲ့ပြီဣရိယာပုတ်မှာသွားတယ်ရက်တယ်ထိုင်တယ်လျှောင်းတယ်ဒါဒီပေါ်မှာတခါတည်းပုဂ္ဂိုလ်တ attva မရှိဘဲနဲ့နော်တခါတည်းရုပ်ကြီးကသူ့သဘောသူသွားနေတာနာငါသွားခြင်းလို့ရုပ်သွားနေတာတွေဒီသဘောသဘာဝတွေ နောက်ပြီးတော့ကြွားမှုလှမ်းမှု ထိုင်မှုဣရိယာပုတ်တွေဖြစ်ပေါ်တယ်ဆိုတာသူ့တဘာဝသူဖြစ်ပေါ်နေတာအဲ့ဒါမှာပုဂ္ဂိုလ်တ attva မရှိဘဲနဲ့ငါသူတစ်ပါးယောက်ျားမိန်းမမရှိဘဲနဲ့သူ့တဘာဝသူဖြစ်နေတယ်အဲ့ဒီတဘာဝတွေမြင်စေခြင်းနဲ့နော်သူတရားတွေကိုတစ်ခုပြီးတစ်ခုကြွတာလှမ်းတာထိုင်တာဒါမျိုးတွေပေါ့အဲ့ရတော့အားလုံးကိုဦးဇင်းကဒီမြန်မာပြည်မှာရိတ်တာတွေအကုန်လုံးကဒီ မာသရိပရဏတုတ်တော်တွေကပဲယူပြီးတော့ကိုကြိုက်တဲ့နီးနဲ့ဆရာတော်ဘုရားကြီးတွေပေးထားတာလေကိုကြိုက်တဲ့နီးနဲ့ဒါနှစ်သက်ရာနီးကိုယူပြီးဆရာတော်ဘုရားတွေကပေးထားတာအကုန်လုံးကအလုံးကဒီမာသရိပရဏတုတ်တော်ကြီးထဲမှာပဲအကုန်လုံးအကျုံးဝင်သွားတာပါပဲအဲ့တော့ဦးဇင်းတို့တရားတော်မတို့တွေကိုဦးဇင်းတို့ကဒါလေးတွေကိုတည်တည်ချာချာအစာဆုံးဦးဇင်းတို့ဒါတစ်နှစ်ပေါက်လောက်အကုန်လုံး PC အဲ့လောက်ထိ သွားကြင်လဲသွားပဲစီပေါ့ကိုယ့်အကူတပတ်ချင်းတပတ်ချင်းနာယူပြီးတော့ကြင့်ကြံနေကြတာပဲလေနောက်မိမိရဲ့အိမ်မှာတီးသန့်ထိုင်မယ်လေ့လာမယ်အဲ့ဒါမျိုးကတစ်ခုပေါ့ဒါဥစဉ်တို့အခုလို10ရစခန်းနေဥစဉ်တရားပေးမယ်ဆိုတော့လေအဲ့ဒါကျတော့တစ်မျိုးသွားမှာပေါ့ဒါကကျတော့ဥစဉ်ကဒကာဒကမတွေကိုလက်တွေ့ကျင့်စဉ်နဲ့သင်တန်းပုံစံမျိုးလေးပေါ့နော်အဲ့လိုလေးပုံစံလေးနဲ့တပတ်ချင်းတပတ်ချင်းကိုကျင့်သွားကျင့်သွားကျင့်သွားတော့နောက်ကျတော့ဘာဖြစ်လာလဲဆိုတော့ဉာဏ်တွေပွင့်လာတာ ညံနေပွင့်လာတာအရင်တော့ကဆိုလို့ရှိရင်ဦးဇင်းတို့ဆိုအဲ့လိုပဲဇာတိတာသင်းနေတယ်တခါတည်းအကြောင်းနဲ့အကျိုးဘလို့ဆက်ဆက်လို့ဘလို့လုံမှန်းကိုဟိုစာရဲကအကြောင်းကျိုးတော့သိတာပေါ့နော်ဝိဇ္ဇာပစ္စယသင်္ခါရစာစာရဲတော့ဟုတ်နေတာပဲကိုယ့်အနေကိုဖတ်ပြီးတော့အဲ့မဲ့ခန္ဓာပဲကြတော့ဘလို့မှကိုညံကလည်းမပွင့်ဘူးကိုအဟိုလိုက်ဖတ်ဒီလိုက်ဖတ်အမျိုးမျိုးပေါ့နော်နောက်တော့မှအဲ့ဒါတစ်ဖက်ကလည်းလိုက်ကြည့်ရင်တစ်ဖက်ကလည်းစာရိဖတ်ရင်လေ့လာရင်အဲ့ဒီမှာညံနေပွင့်လာ ဉာဏ်တွေပွင့်လာတော့ဩဒီလိုခန္ဓာယုံကြောင်းနာကြိုးတယ်ဒီလိုဆက်နွယ်နေတာဒီလိုဖြစ်နေတာတွေပါလားဆိုတာတဖြည်းဖြည်းချင်းတဖြည်းဖြည်းချင်းပေါ့အဲ့တော့ဒကာတော်မတွေကလည်းဥစဉ်အဲ့အသိဉာဏ်တွေတိုးပွားသွားစေခြင်းနဲ့အဲ့ကြတော့ဩတရားကျင့်ရတယ်ဆိုတာအခက်ခဲရေးမဟုတ်တော့ဘူးဒါလေးကိုကဘယ်ဟာလေးဘလို့နှလုံးသွင်းလိုက်ရင်ရတယ်အဲတခါတည်းအဲကိုယ့်ရဲ့အရေးပေါ်ရင်ပေါ်သလိုပေါ့နော်တခါတည်းအဲကြိုက်တာနဲ့အသုံးချလို့ရတယ်ပေါ့ဥမာမေတ္တာကမ္မထံဆိုရင်လည်း အဲဒေါသတွေတိတ်ဖြစ်များတဲ့အခါတိုက်ခိုက်တွေဖြစ်များတဲ့အခါမေတ္တာကမ္မထာနေရသော်ဖျားပွားများလောကဓာတ်နေအတိုက်ခိုက်တွေများလာတယ်အကိလေသာအာယုန်တွေများလာရင်အတုပကမ္မထာနေပွားကြဒီလို32ကုဋ္ဌသအတုပဒါတွေပွားတဲ့အခါကျကိလေသာနိုင်နေတယ်နော်နောက်ပြီးတော့ဘာဝိတဘဟုလိကတာမြတ်စွာဘုရားများများပွားခိုင်းတာလားအကြိမ်ကြိမ်ပွားခိုင်းတာအဲ့ဒါတွေပွားနေရနော်ဒီကြောင့်မို့ခုဒီကမ္မထန်တရားတွေကို မြဲတာအဲ့လိုနှလုံးသွင်းညဆင်ញင်ညလောက်ကြရင်ဉာဏ်တွေပို့ပို့တက်လာတယ်ဉာဏ်တွေပွင့်ပွင့်လာသာသနာတော်ထဲမှာအာကိလေသာနိုင်နှင်းကြောင်းတရားတော့မို့ကိုယ့်ရဲ့တန်တန်မှာကိလေသာတွေနှိပ်စက်ခံနေရတဲ့တတ္တဝါတွေဟာဒါပေမဲ့တတ္တဝါတွေဟာကိုယ့်ကိလေသာနှိပ်စက်နေမှလည်းမသိဘူးမသိတော့ပူလို့ပူမှလည်းမသိဘူးအဲ့ဒါမျိုးတွေဖြစ်နေအဲ့ဒါတွေကိုဘုရားသာသနာအဆုံးအမနဲ့တွေ့မှာဩဒါတွေဟာ သာသနာတွင်မှာငါတို့ရနိုင်တဲ့အခွင့်တူးကြီးတွေပဲဒါကြောင့်မို့ဒီမာသရိပရဏသုတ်တော်ကိုပရိကုလဒါမနတိကာရအပိုင်းမှာတခုချင်းတခုချင်းအဲ့ဒါလေးတွေဦးဇင်းတို့ကြိုးစားပြီးတော့လုပ်ပတ်မယ်နော်ဒါဒီနေ့ဦးဇင်းတို့ပြောခဲ့ပြီဒါဓမ္မတုဒ္ဒဆရာတော်ဘုရားကြီးရဲ့ရေးထားတဲ့စာအုပ်ကဝင်ဂီတဝင်ဂီတကိုမြတ်စွာဘုရားကအဲ့ဒါ အရှင်ဂေါတမတဲ့အရှင်ဂေါတမမန္တန်ပေးပါတဲ့ဝိငိတသင်တို့အတတ်အတတ်ပညာသင်ယူသည်ရှိသောပရိကံပြုလုပ်ပြီးမှသင်ယူရတယ်မဟုတ်လားငါရဲ့မန္တန်မှာလည်းဒီလိုပဲပရိကံရှိတယ်အဲ့ဒီပရိကံကိုအရင်ပြုလုပ်ပါဦးကောင်းပြီအရှင်ဂေါတမထိုအခါဘုရားရှင်သည်ဝိငိတအားဆံမီဝိညာဉ်လက်သေးခြေသေးသွားအရေးအဆက်ရှိသော32ခုဓာတကမ္မထံကိုပေး၏ မန္တန်ပေးပါတဲ့ဘာလို့လဲဆိုတော့အယိုးကောင်းခောက်တာဘယ်ရောက်တယ်သူရှာလို့မရတဲ့အယိုးကောင်းမြတ်စွာဘုရားယဟန္တာရဲ့အယိုးကောင်းပေးလိုက်လို့အဲ့ဒါကြောင့်မန္တန်ပေးပါဆိုတော့အဲ့ဒီမှာမြတ်စွာဘုရားသုံးသက်နေကုဋ္ဌာတကမ္မထံပေးပါတယ်တက္ကထာဝက်ကတန်ရုပ်အထကထာမှာဖွင့်ထားတာတဲ့ဩစာရှုသူတဲ့ရှင်ဝင်ဂီတကို ကြည့်ရှုပါလောအဘယ်ကမ္မထံနဲ့ယဟန္တာဖြစ်သွားသည်နီ ဤကုထာဒကမထံသည်ဖျားရှင်တိုင်းမစွန်သောကမထံဖြစ်၏ဆံပင်လိုကုထာဒတခုမျှရွပွားကာနှင့်ရန်တာဖြစ်သွားသောသူတို့၏အရေးအတွက်အပိုင်းအခြားမရှိများပြားလာပြီ၏တဲ့ဆံပင်တခုကိုဆင်ញံသုံးသပ်ပြီးတော့အဲ့ဒီကနေတမာတိရပြီးတော့တက်သွားလို့ယဟန္တာဖြစ်တဲ့ပုဂ္ဂိုလ်တော်များလာပါပြီတဲ့နော်ဒီဒီဒီတရားကိုရှုလို့ ရှင်ယဟန်ပြုသောအခါရှင်လောင်းယဟန်လောင်းများရင်ကွတ်ထာသာကမထံကိုပင်သင်ပြ၍ခြံရိပ်ကြရ၏32ကွတ်ထာသာလုံးမတတ်နိုင်ဘူးတသပင်စကမြဧကံပေးရသင်ပြပေးရ၏ယင်တသပင်စက ကမထံကိုစီးဖြန်းစေ၍ရှင်လောင်းတို့အားခေါင်းရိပ်ရ၏တချို့မှာတစ်ချက်ရိပ်လျင် သောတာပန်ဖြစ်၏နှစ်ချက်ရိပ်လျင်သဂရာဂံဖြစ်၏သုံးချက်ရိပ်လျင်အနာဂံဖြစ်၏ ၎င်းလုံးပြီးသောယဟန္တာဖြစ်၏ဓမ္မပဒမှာဖွင့်ပြထားတယ်တဲ့လင်္ကာနဲ့လဲရှုမယ်ဆိုရှုပွားနိုင်ပါတယ်ယေတဇပင်စကကမ္မထံကိုရှင်လောင်းယဟန်လောင်းများအလွယ်တကူကြက်မှတ်ကျွတ်ပွားနိုင်အောင်အကမဟာပဏိတအရှင်ဇနကာဘိဝန္တဆရာတော်ဘုရားကြီးကဤသို့လင်္ကာဖြစ်စီပေးခဲ့၏ငါဤကိုမာနန္တာမွေးကြိုင် မြက်ခိုင်လှစွာကောင်းရာမမြင်ဆမ်းမင်းသာရှိအမွေရှိ၍ရှိသည့်လက်သည်ခြေအသည်နှင့်သွားလီတထွေအေတမျိုးညီနန်းဆိုသည်အသောအပုတ်ကြီးပါတကားဒါကိုယ်လေးတွေကိုယ်ဝတ်တော်မယ်ဆိုတင်းတင်ပေးရတယ်တဲ့ဒါကလင်္ကာနဲ့အဲ့ဒါပထမဆုံးအဲ့ဒီတစားပင်စကကမ္မထံ၅မျိုးကိုတောင်မြို့မှာကတော့ဆရာတော်ဘုရားကြီးကလင်္ကာလေးရေးထားတာ မလိမ္မာသောဆရာသမားတို့သည်တဲ့ယင်ကမထံကိုမပေးပဲရှင်ယဟန်လောင်းတို့အားခေါင်းရိပ်၍ရှင်ယဟန်ပြုပေးတော်ရှင်ယဟန်လောင်းတို့၏အရဟတဖို့၏အထောက်ပံ့ဥပနေတရာကိုဖျက်ဆီးပြစ်သည်မြေကုန်၏တဲ့ဓမ္မပဒမှာအဲ့လိုဖွင့်ထားတယ်ကိုယ့်ရဲ့ကိုယ်ဝတ်တဲ့ယဟန်လောင်းတွေကိုရင်တွေကို တခါတည်းဒီတိုင်းကျွဲဂရုံတုံးပြလိုက်တယ်ဆိုအဲ့ဒါမိုက်မဲသောယဟန်ပဲဘာလို့အရဟတဖို့ကိုဖျက်ဆီးပြစ်တာ နော်အရဟတဘုရဖို့ရတယ်အကြောင်းအထောက်ပံ့ဥပနိတိရတယ်ဒီဘဝမှာသဘင်တွေကိုရိပ်ရင်းနဲ့ဒါကြတဲ့အဲ့ဒီမှာသဘင်တွေဟာငါကိုမဟုတ်ငါဥစားမဟုတ်ငါလည်းမဟုတ်ယွန်းတရားဆက်ဆုပ်စရာပါလားလို့အဲ့လိုကမ္မထန်ဒီပေးပြီးမှခေါင်းဆိုတာရိပ်ရတယ်နော်အဲ့လိုမလုပ်ဖက်နဲ့ဒီတိုင်းရိပ်ပေးလိုက်လူတွေအိမ်သွားပြီးသဘင်သွားညှက်တယ်လို့ဖြစ်သွားမှာပဲတဲ့နော်ဘဝတန်တရာအတွက်အထောက်ပံ့နေနေသွားနိုင်တယ်တဲ့။အိုစာကျွတ်သူတဲ့ဝိပဿနာဖြစ်စားလာသောဤအချိန်တွင် ယင်းကမ္မထံကိုတမထဆိုပြီးပယ်ရှားကြကုန်၏တို့ဖြစ်၍ယင်းကမ္မထမှာကွယ်ပသလောက်ဖြစ်နေသည်တဲ့ဒါဆရာတော်ရေးတာဒီကမ္မထံကဒါတွေသုံးတဲ့နှုန်းဒါတွေအကုန်တမထတွေပဲဆိုပြီးတော့အလုံးကဒီဟာတွေကိုပယ်ပယ်ပြီးတော့အဲ့ဒါအခုပြောသလိုပဲအလွယ်လန်းနေလိုက်မယ်ဟိုဟာဒီဟာနဲ့ဆိုပြီးတော့အဲ့တော့ဒီကမ္မထံကြီးကကွယ်ပသလိုဖြစ်နေတယ်တဲ့ယင်းတို့ကွယ်ပသလောက်ဖြစ်နေတော့လဲ အထက်ပါအထကထာစကားအရာရှင်ယဟန်လောင်းတွေမှာရတ္တဘိုလ်ဥပနိတ္တရာကြီးပျက်စီးမသွားပါသလောနော်ဒါဦးဇင်းတို့အလေးနက်ထားပြီးတော့အခုဦးဇင်းတို့မာတိကမာတာကြီးတန်ဃာတော်တွေနော်သူစီရောက်လာပြီးတော့ရှင်ဘုရားတို့အထုတ်တဲ့တရားတပည့်တော်သင်ပေးပါဆိုတော့မြတ်စွာဘုရားဟရိကမ္မထာကြီးသင်ပေးလိုက်တာပဲ32ခုထာတာကိုနော် အဲ့ဒီ32ခုထာတာကမ္မထာကြီးကိုမြတ်စွာဘုရားကအရင်ဆုံးလွတ်ရအောင်လုပ်ရမယ်ပိဋကသုံးပုံနှုတ်ကုန်ဆောင်တဲ့ပုံကိုပဲဖြစ်ဖြစ်အရင်ဆုံးကလွတ်ရအောင်လုပ်ရမှာနော်အိန္ဒိယမှာတော့ဒါသူတို့ကတော့အခုပြောသလိုပါဠိနဲ့ဆိုတော့ကေတာလောမနခဒန္တာတဇောဆိုပြီးတော့ဒါပါဠိကိုအကုန်လွတ်ကျက်ဦးဇင်းတို့မြန်မာတွေကြတော့မြန်မာနဲ့မူပြုတ်ပြီးတော့မှဦးဇင်းတို့ကလုံမှန်ဖို့နားလည်မှာစံမေမွေညင်း လက်သေးခြေသေးသွားအရေးဒါပထမအာ၅ပါးဆိုလို့ရှိရင်အဲ့ဒါလေးကိုတခါတည်းဆံမင်းမွေးညင်းလက်သေးခြေသေးသွားအရေးဆံမင်းမွေးညင်းလက်သေးခြေသေးသွားအရေးဆိုပြီးတော့ကိုတခါတည်းကိုဟို၅မျိုးကိုနှုတ်နဲ့နှုတ်နဲ့ကိုတေချာရအောင်လုပ်တေချာရအောင်လုပ်ပြီးတော့မှတခါအနုလုံပတိလုံနော် အရေးသွားလက်သေးခြေသေးမွေးညင်းဆမ်းမင်းအရေးသွားလက်သေးခြေသေးမွေးညင်းဆမ်းမင်းအဲ့ဒါမျိုးတခါတည်းအနုလုံးပတိလုံးအနုလုံးအသွားပြန်အသွားပြန်ကိုသေသေးချာချာလေးကိုအဲ့လိုလေးကိုဒါဦးဇင်းတို့ဟိုဒီ၅မျိုး၅မျိုးဒါတပတ်ချင်းတပတ်ချင်းကို ရှုဘဝမှာတန်ត្រာမှာအထောက်ပံ့နေရအောင်လို့နော်အထောက်ပံ့နေရအောင်လို့ဒီဘဝနေပြီးတော့ဦးဇင်းတို့တွေတရားတော်မတို့တွေ မတရားဖို့တရားနိဗ္ဗာန်ရမသွားရင်နောင်ဘဝတန်တရာမှာအခုဒီမှာခေါင်းရိပ်နေတဲ့အချိန်လေးခဏလေးတောင်မှဆင်ញင်သုံးတိုင်ရင်မက်တွေဖို့တွေရသေးတာပဲလေမက်ဖို့မရဘူးဆိုရင်တော့မှနောက်ဘဝတွေသွားဖို့ရအတွက်ဥပနိတ္တအကြောင်းအထောက်ပံ့ကြီးဖြစ်ပါတယ်လို့ဒါမြတ်စွာဘုရားရဲ့တရားတော်တွေကအဲ့လိုရှိနေတဲ့အတန်းနဲ့ဦးဇင်းတို့ကတပတ်ချင်းတပတ်ချင်းဒါလေးကိုဟိုဘာဖြစ်ရင်မှတ်မှတ်မိရင်စာရွက်လေးနဲ့လိုက်ရေးပြီးတော့မှတ်ပါအဲ့ဒါမျိုးလေးမှတ်ပြီးတော့မှဦးဇင်းတို့ ဒါတပတ်ချင်းတပတ်ချင်းအဲ့ဒါလေးကိုကျင့်ပေးပါမယ်နော်အိုစာရှုသူတဲ့အရေးကြီးလာတော့32ခုထာတာကိုပါဠိမြန်မာနှစ်ဘာသာပူးတွဲလျက်ပခုတ်ကူမြို့မဟာဝိတုဒ္ဓရာမတိုက်ကနမဟာဝိနဲ့ဝိနာယကအကမပဏိတအရှင်နန္ဒဝန္တမထေမြတ်ယေတအတော်လင်္ကာသောအနက်ကိုကြက်မှတ်ယူလဲရှုပွားနိုင်ပါ၏ဘိခဝေတံတရာစေဝဂယမ ထွက်ခြင်းလိုလားဩจิตသားတို့ပုဏ္ဏစာပရံတမျိုးတကြကာယ ानु ဘတနာတတိပရံတရားကိုလည်းထင်ရှားတဖန်ဟောခဲ့ပြန်အံဘိက္ခုမမာတိတိတရားရှိကိုကြားသည့်လိုညာခြေသားယဟန်သည်ပါရတလာ ခြေဘဝပြေမှဥဒ္ဒံအထက်ဖြစ်သောရ၌၎င်း ကေတမတ္တက အထက်ဆံထိတ်ဆံပြားမှအာဒောအောက်ဖြစ်သောယ၌၎င်းတသပရိယန္တံအေလယေအဆုံးအပိုင်းခြားရှိသောနာနမနာနပကာရတအထူးထူးအပြားရှိသောအတုစီနောမစင်မကြယုံွယ်ဝတ္ထုဓာစုသည် ပူရန်တင်းကြံပြည်သောဣမာမေဝကာယံတလံပမာဏတိုင်တာယတိဤရူပကာယခန္ဓာကိုယ်သာလျင်ပစ္စာဝကတိဉာဏ်စခုဖြင့်အတိတိရှုစေနေ၏ဝါအဖန်တလဲလဲရှုစေနေ၏ကိင်အဘေသောပစ္စာဝကတိဉာဏ်စခုဖြင့်အတိတိရှုစင်ခြင်းတည်းရှုစင်ခြင်းတည်းဝါအဖန်တလဲလဲရှုစင်ခြင်းတည်း ဣမသမိန်ကာယေငါကိုငါဟာငါဥစ္စာဟုတွေ့တာမြတ်နို့ဆောင်လွယ်ပို့သည်အဆိုမယာဤရူပကာယခန္ဓာ၌ဧတာတမန်မျက်ယုံတောင်းဖို့ဂျုံလို ထွေးအောင်ရစ်ပတ်နဂရေနှင့်လွန်လေငါတန်ကနံရေမှုဆံစုတို့သည်အထီအတုပါကောင် သူပါဆောင်လျက် လူရောင်ဝါဝါညံယုံမှားဖို့ထင်ရှားဖုံဖုံရှိကြကုန်၏ဒါဟိုတနေ့ကဥစဉ်တို့ရှုခဲ့ပြီကေတာနော်စပင်နေတဲ့နော်ညံထဲမှာအထင်မှားသွားအောင်အတုပတွေဟိုတုပဆောင်ထားတာပါတဲ့တုပဆောင်ထားတာညံထဲမှာအထင်မှားသွားအောင်လို့နော်နဂရေနဲ့နဂရေနဲ့လွန်လေ၅တန်ကဏ္ဍရေးမှုနဂရေနဲ့၅တန်လောက်ရှိတဲ့ဆန်စုတွေဟာ တကယ်ယွန်တရားတွေကနေမှตายဝယ်လို့ထင်အောင်ဟန်ဆောင်ထားကြတာပါတဲ့လောမမြေသာမြက်ခင်းရွာပြခြင်းတို့ဝิญဉ်ကိုတောင်ကိုတော်ပေါင်းဟုပြန်လောင်းတွေ့မှုယွန်ဝယ်စုတို့သည်အထိအတုပါပင် သူပါထင်လျက်မြင်သူတပါခင်မှုမအောင်ထေရှားဘုံဘုံရှိကြကုန်၏တဲ့မြေသာမြက်ခင်းရွာပြခြင်းတို့တဲ့ဝิญဉ်ကိုတောင် 9000ပေါင်9000 9000တော့မှွင်းချင်းပေါက်တွေဟာမြေသားမြတ်တွေပေါက်နေသလိုပါပဲသူကလည်းယွန်တရားဆက်ဆုပ်စရာပဲဒါပေမဲ့အတုပဝတုပထင်အောင်မြင်သူတစ်ပါးခင်မင်ခင်မူမှားအောင်ထင်ရှားဖို့မုံရှိကြကုန်ဤနခာတစ်မဲစေစိတ်အခွန်တွေ့ကို ထိုး၍စင်ထားတုံ့လှန်သွားသော လက်ဖြားခြေဦးကန့်ထွက်မြူလည်းရဲ့အထူးရှိပွဲ20သောလက်သက်ခြေသေးတို့သည်အထီအတုပါတစု သူပါပြုလျက်ညံနုသူအားကြည်ရှုမှားဖို့ထေရှားဘုံဘုံရှိကြအကုန်ဤတဲ့လံသွားတွေနော်ကဲ့သို့ပဲတဲ့နော်ခြုံထက်နေတဲ့ခြေဦးလက်ဦးတွေကအရာတွေဟာယုံွယ်ဆက်ဆုပ်ွယ်20သောလက်သက်ခြေသေးတွေဟာ အတုပကနေမှတုပလို့ထင်အောင်လုပ်ထားပါတယ်ဒန္တာမြေဆိုင်ခဲ၌ဘူးစေဆိုင်သို့ မေယို၌လျှောက်ဖြူရောင်တောက်သားတယောက်ပုဂ္ဂိုလ်မခေါ်ဆိုရစိတ်ဆိုညင်လောင်းယွန်ွယ်ကောင်းသည့်32ချောင်းသွားပေါင်းတို့သည်အာထီမတိမတ်တဲတင့်တဲတဲနှင့်မတင့်တဲပဲတင့်တဲနဲ့တို့ စင်လဲစင်စားတတိမှားဖို့ထင်ရှားဖုံဖုံရှိကြအကုန်ဤတဲ့နော်မြေဆိုင်ကဲရမှာပူးစိတ်လေးတွေစိုက်ထားသလိုပါပဲတဲ့အဲ့ဒီဖြူရောင်ဖြစ်တဲ့သွားလေးတွေဟာအဲ့ဒါလေးရွံပွဲဆက်ဆုပ်တဲ့32ချောင်းတော့သွားအပေါက်နေဟာယွန်တရားတွေကနေမှအဲ့ဒါတွေကိုယွန်တရားမဖြစ်ဖဲလို့မြင်နေတာအဲ့ဒါကိုယွန်တရားလို့အမှန်မြင်အောင်ရှုရမယ်တသောစောင်းွယ်ကြထာသာရေပါတို့ ဖြူထွားညက်ညက်ဖွေးဖွေးလက်မြအသက်ပုဂ္ဂိုလ်မခေါ်ဆိုရဇေကုဆဟုအယေထူသည် အထေလူတန်တန်တုပုံဟံပြုလျက်ထရှုပစေရှိပါပေ၏စောင်းဝက်ကြထားတာရီဘာတို့တာရီတွေနဲ့စောင်းအဖွာတွေမှာကြက်ထားတယ်လို့ပါပဲဖြူထွားညံ့ညက်ပိုးပွေးလက်မြအသက်ပုဂ္ဂိုလ်မခေါ်ဆိုရဇေကုစာအဲ့ပေါ်မှာအယေဓုတွေရှိတယ်အယေဓုသည် ခန္ဓာကိုယ်တစ်ခုလုံးကိုဖုံးလွှမ်းထားတဲ့အရေးတူကြီးကိုပြောတာအဲ့ဒါကိုမြင်ပြီးတော့ပဲဒါယောက်ျားရဲ့မိန်းမရဲ့ပုဂ္ဂိုလ်တ attva လို့ဒါဒီအရေးတူကြောင့်ပဲချော်တယ်လှလှတယ်လို့ချော်တယ်လို့ထင်ကြလှတယ်လို့ထင်ကြဖြူတယ်လို့ထင်ကြမဲတယ်လို့ထင်ကြဆိုတဲ့အထင်တွေဖြစ်နေတာအဲ့ဒီအရေးကုန်တွေဖုံးထားလို့တဲ့နော်အဲ့ဒါကြောင့်မို့အဲ့ဒီအရေးကုန်တွေပေါ်မှာလဲယုံဘဆက်စုပ်ပွဲရှူရမယ်ကဲနောက်ထပ်၅မျိုးဒီနေ့ရှူရမယ်ဟာ မန္တံជីနံជីနံယံကို မြေကြံတယွလိမ့်ကြံပုတ္တောနော်ထွတ်ထွတ်နီမြန်ကတိပန်းလိုစိမ့်စိမ့်စိမ့်စံညိုညိုညက်ကိုရသောတတ္တိတို့သည်တဲ့အဋ္ဌိဖြိုးမောက်ဝေချောတက်မဲ့မောဖို့ညံ့ညောဖြစ်ပေရှိပါပေ၏တဲ့နော်အတာအသားတွေဟာ 900တောင်ရှိတယ်တဲ့အသားတစ်တွေခန္ဓာကိုယ်ကြီးတစ်ခုလုံးအဲ့ဒီအသားတစ်တွေ900တွေနဲ့အဲ့ဒီအသားတွေနဲ့ပဲခန္ဓာကိုယ်ရဲ့မျက်နာတွေနော်ခါတွေခန္ဓာကိုယ်တွေဘောင်တွေခြေထောက်တွေသူ့အတူခန္ဓာကိုယ်တစ်ခုလုံးမှာအသားတွေအဲ့ဒီအသားတွေနဲ့မော့မောက်ပြီးတော့နော်နေတယ်တဲ့အတ္တိဖြိုးဖြိုးမောက်ဝေချောတတ်မဲ့မောဖို့တတ်မဲ့မောဖို့ရာအတွက်အဲ့ဒီဖြစ်နေတာ ညံ့ညောဖြစ်ပေရှိပါပေ၏အော်ဒီအသားတွေဟာခွေသားနွားသားစိတ်သားအသားတွေဟာဒီတိုင်းမဲ့အဲ့ဒီအသားတွေကိုခြားထားကိုယ့်ရဲ့ခန္ဓာကိုယ်အသားနဲ့အတူတူကြည့်ဘာမှမကွာဘူးယွန်တရားဆက်ဆုပ်စရာတွေပဲအသားတွေဟာလည်းယွန်တရားဆက်ဆုပ်စရာပါလားဒါကြတော့အခုညာနဲ့ကြည်ပြီးတော့တခါတည်းပထမအသား အကျော်အယိုးရိုးရင်းကြည်သည်အညိုးဆိုပြီးတော့အဲ့ဒီဟာမျိုး၅မျိုးကိုတခါတည်းရအောင်ကျူရမယ်၅မျိုးကိုတခါတည်းရအောင်ကြည့်ကြည့်ပြီးတော့မှအရင်ဆုံးအဲ့ဒါကိုမှတ်မှတ်ပြီးတဲ့အခါကျမှသူ့ဘောတစ်ခုချင်းဉာဏ်နဲ့ပြန်လိုက်စဉ်းရမှာနော်သူကအသားရဲ့နောက်ပြီးတော့အကျော်နာရုတစ်ပင်၌နွယ်လက်ပတ်တွယ်တို့ ကိုဝယ်ရစ်ချုံအယိုးဘုံကိုရွဲ့ယုံရိမ့်ရောင်မတိတ်နိုင်အောင်တဲခိုင်တရာတတ္တဝါနှင့်ဝိဇာမနော ကိုရာသောအကျော်သည်အထိငါကောင်းငါကားမျက်မှန်ပွားသို့ထင်ရှားပုံသည်ရှိပါ၏တဲ့ဒါကအကျော်တွေနော်ခန္ဓာကိုယ်ကြီးတစ်ခုလုံးမှာသစ်ပင်သစ်နွယ်တွေလှက်ပတ်တွယ်ပတ်ပြီးတော့ထားသလို အိမ်နေအိမ်နေအိမ်နေမှာနှီးတွေနဲ့ဝတုတ်ထားတဲ့ကဲ့သို့နော်ဒီမှာခန္ဓာကိုယ်မှာလည်းပဲကိုယ်ဝယ်ရက်ချုံအယောပုံကိုရိမ့်ရွက်ယုံရိမ့်ရိုင် မတိန်နိုင်အောင်ရိမ့်ရောင်ပြီးတော့မသွားနိုင်အောင်လို့အဲ့ဒါအကျော်တွေကဖွဲ့ချီထားတာပါနော်အတ္တိငါးကောင်းငါးကားမျက်မှန်ပွားသို့ထေရှားပုံတွေရှိပါပေ၏ဇိဝမနော တတ္တဝါနှင့်တတ္တဝါနှင့်ဇီဝမနော900သောအကျော်တို့သည် အကျော်ပေါင်း900ရှိတယ်အဲ့ဒီအကျော်တွေကိုအကျော်တွေကဒီအကျိုးတွေအသွေးတွေအသားတွေတခါတည်းကိုရိမ့်ရိုင်မသွားအောင်သူကနေမှတုတ်ထားတယ်ခြီထားတယ်လှုပ်ထားတယ်နောက်နံပါတ်3အယိုးအဋ္ဌိအိမ်အိုးချင်းကျဲပမာနဲ့တို့ ရှက်တွဲလိန်ခက်ချင်းညင်းဆက်လျက်ကြိခက်ယုံဆိုး300သောအယုတ်သည်အထီထထိုင်ရသွားလူအလားတို့ထင်ရှားပုံတွေရှိပါပေ၏အယိုးစုကြီးတွေနော်အဲ့ဒီအယိုးကြီးဟာ300ရှိတယ်တဲ့300တော့အယိုးတွေနော်အဲ့ဒီ300တော့အယိုးတွေဟာရက်တယ်ထိုင်တယ်သွားတယ်လူကဲ့သို့ ဒီရိုးတွေဟာသွာလာနေတဲ့ဒီဟာတွေကိုဦးဇင်းတို့ကညံထဲမှာဆင်းရမယ်သုံးတတ်ရမယ်ဒါခန္ဓာကိုယ်တစ်ခုလုံးမှာရှိတဲ့အယိုးတွေအဋ္ဌိမိန်ဇံအဋ္ဌိမိန်ဇံရိုးတွင်ခြင်းစီမိနှင့်နှာနှူးကျိန်ညွန်ဖူးကိုဖန်ဖူးပလင်ထက်သို့တွင်သို့အစင်းဖြူရောင်ပုံနှံဟောင်းလျက် တွင်းလောင်ခိုတွင်းလောင်ခိုဒီဆက်ဆုပ်အပ်သောခြင်းသည်သည်အယိုးထဲမှာရှိတဲ့ယိုးတွင်းခြင်းသည်ပြောတာနော်ယိုးဒီထဲမှာရှိနေတဲ့အဲ့ဒီယိုးတွင်းခြင်းသည်ဟာအတ္တိပုဂ္ဂိုလ်တစ်ပါးထုတ်ဆိုမှားဖို့ထင်ရှားပုံတွေရှိပါပေ၏အဲ့ဒီယိုးတွင်းခြင်းသည်ကိုလည်းပုဂ္ဂိုလ်တ attva လို့ထင်နေတာတကယ်တော့ဘာမှမဟုတ်ဘူးသူ့ရဲ့နဲ့သာရမရှိယုံဝယ်ဆက်ဆုပ်ခွဲပဲ နောက်ပြီးတော့မျိုးရင်းချင်းမျိုးဝက်ကံဆိုတာအညှို့နှလုံးပြိုဆိုင်တရက်ခိုင်လို့နှလုံးတရက်ခိုင်ကဲ့သို့နှလုံးကိုအဲ့နှလုံးမှာရင်ဆိုင်အသက်တွဲလျာဆွဲလဲရဲ့နော်တရက်ခိုင်လို့တဲ့နော်ရင်ဆိုင် တွဲလျာကြရဲ့ရဲရဲနီလွင်ကတိပွင်လို့ပုဂ္ဂိုလ်မဟုတ် ရည်ယိုပုတ်လျက်ဆက်ဆုပ်ဖွယ်မှုအညို့နှစ်ခုသည်တဲ့အဲ့ဒီအညို့ဆိုတာအဲ့ဒီမှာတရက်ခိုင်လိုပဲတွဲလျက်ကြပြီးတော့ရှိနေတဲ့အဲ့ဒီဟာငိုးတဲ့နော်ဆက်ဆုပ်ဖွယ်မှုအညို့နှစ်ခုသည်အဋ္ဌိလူဟုတပါယူယူရှုမှားဖို့ထင်ရှားပုံတွေရှိပါပေ၏နော်အတာအကျော်အယောရိုင်းခြင်းသည်အညို့ ဒါဒီနေ့ဦးဇင်းတို့တရားတော်မှတွေရှုရမယ်ဟာအသာအကျော်အယိုးရိုးရင်းခြင်းသည်အညွတ်ပထမဘက်ကရှုခဲ့တာကစံပင်မွေညင်လက်သက်ခြေသက်သွားအရေးပထမတစ်ပတ်ကရှုခဲ့တယ်အခုဒီတစ်ပတ်ရှုမှာကအသာအကျော်အယိုးရိုးရင်းခြင်းသည်အညွတ်နော်အဲ့ဒီဟာတွေကိုဦးဇင်းတို့အခု အလုံးဒါရကမတို့တွေမိမိရဲ့ခန္ဓာကိုယ်မှာဉာဏ်ကနေအသက်ဝင်ပြီးတော့အသာအကျော်အယိုးအသာအကျော်အယိုးရိုးရင်းခြင်းသည်အညို့အသာအကျော်အယိုးရိုးရင်းခြင်းသည်အညို့အဲ့ဒါလေးကိုရအောင်အရင်လောက်ရမှာသူက ပိဋကသုံးပုံရပြီရညာတော်လည်းပဲသူ့ရဲ့ဒီအစဉ်ကိုတော့ရအောင်ပြန်ကြည့်ရမယ်တဲ့ငါပိဋကသုံးပုံနှုတ်ကုံဆောင်ထားတဲ့ပုံကိုဆိုရင်ကြောချလို့မရဘူးတဲ့နော်သူကဘာလို့လဲဆိုတော့သူ့ရဲ့ဒီဟာကိုသိပြီးမှအသာအကျော်ရိုးရင်းခြင်းသည်အညိုအဲ့ဒါကိုသိပြီးတဲ့အခါကျတော့မှဦးဇင်းတို့နောက်ထပ်သူကအဲ့ဒီမှာဟိုတနေ့ကလည်းရှင်းခဲ့ပါတယ်ဒီကုဋ္ဌာတတို့ကိုရှင်းဦးစွာအနုလုံပတိလို့အဖမှန်ရွတ်ဆိုရ၏တဲ့နော် အဲ့ဒီအသွားအပြန်အနုလုံပတိလုံအသွားအပြန်ကိုအဲ့ဒါမျိုးကိုအရင်ရွတ်ဆိုရမယ်တဲ့ရွတ်ဆိုပြီးတော့မှတ်သားထားရမှာပြီးတဲ့အခါကျတော့မှ၎င်းတော်စိတ်ဖြင့်မြင်အောင်ဆင်ញင်ရ၏အသားတွေဩဒီခန္ဓာကိုယ်ကြီးတစ်ခုလုံးမှာရှိနေတဲ့အသားတစ်တွေငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါလည်းငါလည်းမဟုတ်ဘူးယွန်တရားဆက်ဆုပ်เสียပါလားလို့အဲ့ဒီအသားတွေရဲ့အပေါ်မှာစိတ်နဲ့လိုက်ဆင်ញင်ရတာနော်အကြောတွေရဲ့အပေါ်မှာဆင်ញင်ရတာ နော်အယောတွေရဲ့အပေါ်မှာဆင်ញင်ရတာယောရင်းချင်းတွေတွေပေါ်မှာဆင်ញင်ရတာအညော့တွေရဲ့အပေါ်မှာဆင်ញင်ရတာအဲ့ဒါမျိုးကိုဆင်ញင်တဲ့ဘိုက်ကဒုတိယလောက်ရတယ်တဲ့နောက်ပြီးတော့ကုဋ္ဌာတတွေရဲ့အစင်းတွေအဲ့ဒါတွေကိုစာနဲ့တေချာပြန်လိုက်ပြီးတော့အော်အသားတွေဆိုတာအော်နီနီရဲရဲရှိရှိတယ်နော်အယိုးတွေဆိုလဲဖိုးဖိုးကြီးတွေရှိတယ်ဒါတွေကတော့ဟောတေချာပြန်လိုက်ပြီးတော့ဟောလေ့လာသုံးသပ်ရတယ်တဲ့သူတို့ရဲ့အစင်းတွေကိုနော်အဲ့ဒါတွေရဲ့နောက်ပြီးတော့ပုံတရံ အော်ဘလို့ပုံသဏ္ဍာန်တွေရှိလဲအသားတွေဒါတွေကိုလည်းလေ့လာရတယ်နောက်ပြီးတော့အယက်ဒေတာဘယ်နာမှာရှိသလဲပေါ့ခြေပြားမှာလားခေါင်းမှာလားဘယ်မှာရှိသလဲတီယာဌာနအဲ့ဒါတွေကိုဟိုတီယာဌာနကို၎င်းဒေတာဩကာသနော်တဘာကဝိတဘာကအပိုင်ချပြိစေရအကုန်လုံးအဲ့ဒါကိုဆင်ញင်သုံးတာဒါတဆင်ញင်တဆင်ញင်နဲ့အဲ့ဒါမျိုးတွေယူပြီးတော့မှတသပင်စကပထမ၅ပါးတွဲကို အနုလုံ9ရက်ပฏิလုံ9ရက်အနုလုံပฏิလုံ9ရက်ပေါင်း15ရက်တဲ့ဒါကရှေ့ကဆရာတော်ဘုရားတွေသူတို့ဟိုဒီပုံစံမျိုးနဲ့ရှုပြီးတော့ဒါနိဗ္ဗာန်ရောက်အောင်ကြင်ကြံသွားကြတာเนาะဒါပထမစဉ်ဒုတိယစဉ်စိတ်ဖြင့်ဆင်ញင်စီးပြန်ခြင်းအဲ့ဒီလိုတဲ့အဲထို့သောရွတ်ဆိုခြင်းကြောင့်စိတ်သည် ထိုးထိုးဤဤအရာတစ်ပါးသို့မပြေးတော့ပဲဆံမင်စာသောကုဋ္ဌာသားတို့သည်ရွယ်တန်းရွယ်လုံးတန်းအစဉ်ကဲ့သို့ စိတ်ဝယ်ထင်ရှားလတ်သောနှုတ်ရွတ်ဆိုခြင်းကိုရပ်ဆိုင်း၍ထင်လာသောအစဉ်ကိုရှောက်၍စိတ်ဖြင့်အောက်မြင့်ဆင်ញင်အပ်၏ပထမစိတ်ကတခါတည်းအဲတခါတည်းဆံမင်းမွေးခြင်းလက်သက်ခြေသေးသွားရေးဆံမင်းမွေးခြင်းလက်သက်ခြေသေးသွားရေးဆံမင်းမွေးခြင်းလက်သက်ခြေသေးသွားရေးအဲ့ဒါမျိုးအကျိန်ကြီးအကျိန်ကြီးကိုကဆိုပြီးပြီဆိုတဲ့အခါကျတော့စိတ်ထဲကနေဟိုနှုတ်ကတော့ကျိုးသွားပြီဆိုရင်တခါဘာပြန်လို့ရလဲ စိတ်ထဲမှာဆင်ញင်ရတော့တာတဲ့စိတ်ထဲမှာအောက်မေ့ပြီးတော့မှတေချာအဲ့ဒါလေးကိုတေချာဆင်ញင်ဆင်ញင်ပြီးတော့တေချာမှတ်သားအဲ့ဒါမျိုးနဲ့လှုပ်ပြီးတော့အခါကျမှအဲ့ဒီအစင်တဏ္ဍတရားဌာနအဲ့ဒါတွေရဲ့အပေါ်မှာအကုန်လုံးနှလုံးသွင်းပြီးတော့မှအဲ့ဒါကိုရှုရမယ်တဲ့နော်အဲ့ဒါကြောင့်မို့အခုဒီနေ့အနုလုံပတိလုံရှုတဲ့အခါမှာဒါအခုဦးဇင်းတို့ တဇပင်စကကမ္မထံကိုတော့ဒါမျက်စိဖြင့်ကြည့်ရှု၍မှတ်သားပိုင်းခြားအပ်၏တဲ့မြင်တဇပင်စကကမ္မထံအခုသမင်းတို့မွှေးညင်းတို့မျက်စိနဲ့တိုက်ရမြင်နေရတာပေါ့နော်သမင်းတို့မွှေးညင်းတို့သွားတို့ဟိုအရေတို့ဟိုဒီဟာတွေကတော့တိုက်ရိုက်မြင်လို့ရတယ်တဲ့အဲ့ဒီဟာတွေကဒိဋ္ဌကမ္မထံနော်ကြံတဲ့ကမ္မထံတွေကြတော့အဲ့ဒါဆရာသမားတွေစာတွေတွေကပြောတဲ့အတိုင်းကိုလိုက်ရှုရတယ်သူက မှန်းဆရှုရတာအခုပြောသလိုအညှို့ဆိုရင်ဘယ်နာနေမှကိုမသိဘူးသူကစာတွေကပြောတဲ့အတိုင်းမကြည့်ရတာကိုမျက်စိနဲ့အဲ့ဒါတွေကမမြင်နိုင်ဘူးလို့ပြောတာနော်အဲဒီပထမ၅ပါးကတော့အော်ဆာမင်မွေးနင်းတဲ့ဒီဟာ၅မျိုးကတော့အဲ့လိုဒိဋ္ဌအာကမ္မထံဖြစ်တယ်တဲ့အဲ့ဒါကတော့မြင်လို့ရပါတယ်တဲ့ကျန်တာတွေကြတော့ကျွင်းသောအဲ့ဒီကမ္မထံတွေကြတော့ဆရာသမားပြောကြတဲ့အတိုင်းမှတ်သားပိုင်းခြားအပ်၏တဲ့နော် အဲ့အဲ့ဒီလိုမှတ်သားပြီးမှသူကလိုက်ပြီးတော့ကိုကရှုရတာပါတဲ့ဒါအခုဆရာတော်ဘုရားကြီးတွေကဟိုအမွေတွေဆိုတာဘယ်လိုရှိတယ်နော်အထီအယိုးဆိုတာဘယ်လိုရှိတယ်ဒါကိုပြောတဲ့အတိုင်းလိုက်မှတာကိုယ်တိုင်ကအကုန်လုံးမြင်လို့မရပါဘူးတဲ့နော်ကြောင့်မို့ဦးဇင်းတို့တရားဓမ္မတွေအခုဒီနေ့အာဒသပင်စကကမ္မထံကအဲရေးရတဲ့တရားဓမ္မတွေလည်းအဲ့ဒါလေးရေးထားပါနော်ဆံမင်းမွေညင် လက်သေးခြေသေးသွားအရေဒါအနုလုံအပြင်တခါပฏิလုံအပြင်အရေသွားလက်သေးခြေသေးအမွေးဆံမင်ဒါကပฏิလုံအပြင်ပြပြီးတော့ဖတ်တာပါเนาะအပြောင်းမြန်အဲ့ဒါလေးကိုတခုပြီးတခုအသွားပြန်သုံးသပ်လိုက်အပြန်သုံးသပ်လိုက်အသွားသုံးသပ်လိုက်အပြန်သုံးသပ်လိုက်အဲ့ဒါမျိုးသူကသုံးသပ်တယ်ကဲနောက်ထပ်တစ်ခုကတဲ့အသာအကြောအယိုရိုးရင်းခြင်းသည်အညှို့တဲ့ အသာအကျော်အယိုးရိုးရင်းခြင်းသည်အညို့အညို့ရိုးရင်းခြင်းသည်အယိုးအကျော်အသာပฏิလုံကအဲ့တိုင်းပြန်သွားမယ်အနုလုံကအသာအကျော်အယိုးရိုးရင်းခြင်းသည်အညို့အဲ့တော့ခန္ဓာကိုယ်ထဲမှာရှိနေတဲ့အသားဩဒီခန္ဓာကြီးတစ်ခုလုံးကိုခြုံကြည့်အသားတွေရှိတယ်နော် နေရာနှံ့မှာအသားတွေနဲ့အဖုတွေအပိတ်တွေဖြစ်နေအောင်ဒီအသားတွေနဲ့လှုပ်ထတာအသားတွေဟာယွန်စရာကြီးပါလားဆက်ဆုပ်စရာကြီးပါလားလားတွေဟာအသားတွေဟာယွန်ွယ်ဆက်ဆုပ်ွယ်ပဲရှိပါလားအသားတွေဟာယွန်စရာဆက်ဆုပ်စရာကြီးပါလားအဲ့ဒီအသားတွေရဲ့အပေါ်မှာ သုံးတာတဲ့အကျော်ဩခန္ဓာကိုယ်မှာဒါအကျော်တွေကတော့သူများတွေဟွာဖြစ်လဲမြင်ဘူးကြပါတယ်နောက်ပြီးတော့ကိုယ်ခန္ဓာကိုယ်မှာတချို့လေဆိုအသား နက်ဖွေးတဲ့လူဆိုအကြောတွေဟာစိတ်နေတာတွေတက်မြင်နေရတယ်အဲ့လိုအကြောတွေဒီကိုလုံးမှာတုံ့နှောင်တာအော်ဒီအကြောတွေဟာငါကိုလည်းမဟုတ်ငါဥစ္စာလည်းမဟုတ်ငါလည်းမဟုတ်ယွန်စရာဆက်ဆုပ်စရာကြီးပါတကားအကြောတွေဟာယွန်စရာဆက်ဆုပ်စရာဖြစ်တဲ့အကြောင်းအဲ့ဒီကနေမှတခါခန္ဓာကိုယ်တော်မှာအယိုးအယိုးတွေရှိတယ်အဲ့ဒီအယိုးတွေအကုန်လုံးကလည်းယွန်စရာဆက်ဆုပ်စရာကြီးပါတကားနောက်ပြီးတော့အဲ့ဒီအယိုးတွေထဲမှာယိုးတွင်းချင်သည်ဆိုတာလေးတွေရှိတယ် ရိုးရင်းချင်းဒီတွေကလည်းယွန်စရာဆက်ဆုပ်စရာကြည်ပါတကားငါကိုလည်းမဟုတ်ငါဥစ္စာလည်းမဟုတ်ယွန်စရာဆက်ဆုပ်စရာကြည်ပါတကားအညို့တွေကလည်းယွန်စရာဆက်ဆုပ်စရာကြည်ပါတကားအဲ့ဒီ၅မျိုးကိုနော်အဲ့ဒါသေးသေးချာချာအသာအကျော်အယိုးရိုးရင်းချင်းဒီအညို့အသာအကျော်အယိုးရိုးရင်းချင်းဒီအညို့အသာအသာအသာအသာဆိုပြီးတော့ဒါအသာတွေအပေါ်မှာ တတိထားတတိထိုင်ဒါသမထဖြစ်လာတာသမထကမ္မထဖြစ်သွားတာပေါ့နော်ဒီကနေမှဝိပဿနာတင်တော့တခါတည်းသူ့ရဲ့ယုံပွဲဆက်စုပ်ပွဲတွေမပိုင်တာတွေအစိုးမရတာတွေငါကုံမဟုတ်တာတွေအဲ့ဒါတွေဘက်ကိုစင်ញံသုံးသပ်တော့ဟိုဘက်ဝိပဿနာဘက်ရောက်သွားတာနော်ကြောင့်မို့အဲ့ဒီဟာလေးကိုဒီနေ့ရှုကြပါမယ်အသာအကြောယိုယိုရင်ခြင်းသည်အညိုအညိုယိုရင်ခြင်းသည်အယိုအကြောအသာဆိုပြီးတော့ အပြမြန်အလှန်လှန်အဲ့ဒါလေးကိုဦးဇင်းတို့တရားတော်မတို့ဒီနေ့ရှုမှတ်ပြီးတော့ပွားများပြီးတော့မြတ်စွာဘုရားနဲ့အရိယာပေါင်းသူတော်ကောင်းကြီးတွေဒီကမ္မထမ်းကြီးတွေကိုပွားများခဲ့ကြတယ်အထုတ်ခဲ့ကြတယ်အဲမိမိတို့တို့တွေကလည်းကံကောင်းလို့သာသနာတော်ကြီးနဲ့တွေ့လို့ဒီမာသတိပဌာနာတုတ်တန်ကြီးတွေပျောက်ဆုံးမသွားသေးလို့ဒီတုတ်တန်ကြီးတွေပျောက်သွားပြီးကွယ်သွားပြီးဆိုလည်းဒီတရားတွေကျင့်ဝင်ရမှာမဟုတ်ဘုရားရှင်ဟောတော်မူတဲ့တရားတွေကိုနော်အဲ့ဒါကြောင့်မို့ ဟိုတဖြည်းဖြည်းချင်းလေးတဖြည်းဖြည်းချင်းလေးဦးဇင်းတို့ဒါသင်္นานပို့ချရင်းနဲ့အဲဦးဇင်းတို့တရားဓမ္မတွေလက်တွေ့ကျင့်ရင်းနဲ့နောက်တစ်နှစ်ဝဉဉလောက်နေလို့ဒါပြီးသွားပြီဆိုရင်ဩမဟာသတိပဋ္ဌာန်တုတ်တန်ဤတိုင်းငါတို့ကျင့်ခဲ့ဘူးပြီဒီထဲမှာ32ခုထာသကမ္မထံကျင့်ဤတွေဓကမ္မထံကျင့်ဤတွေနောက်စိတ်ဓာနုပတနာတွေဝေဒနာနုပတနာတွေဓမ္မနုနောက်ပိုင်းအကုန်ပါမှာအလုံးပြီးသွားရင်ကျင့်တဲ့တရားတွေအကုန်လုံးကျင့်တတ်တော့ ကိုယ့်အကိုဘယ်ချိန်ဘယ်သွားသွားဘယ်နေနေတရားတော်တွေကိုကျင့်တတ်ပြီးတော့မက်ဖို့နိဗ္ဗာန်ရောက်အောင်ကိုဘယ်လန်းကသွားမလဲအဲ့ကျတော့ဟောနောက်ဆုံးတကယ်ကျင့်ချိန်ရပြီဆိုတဲ့အချိန်ကျတော့ကိုနှစ်သက်တဲ့တလန်းနဲ့ရွေးပြီးကျင့်ဒီကြားထဲမှာအခုပြောသလိုပဲအဲဒီဘဝမှာမက်ဖို့ပေါင်းရောက်မှုမရသွားဘူးဆိုရင်လည်းပဲဒီလိုအထုံတွေဥပနိတိယတွေဒါအကြောင်းထောက်ပံ့တွေလှုပ်လိုက်ရင်နောင်ဖျားရှင်တွေနဲ့တွေ့ရင်ဒီကမ္မထာနေအခုလိုနာဘူးထားတဲ့ ကျင့်မှုထားတဲ့ပုံကိုယ်တွေဟာဘုရားရှင်နေနဲ့တွေ့ဧကမုတ်ချဒိုင်းဆိုတခါတည်းအကျွတ်တရားရမှာအဲ့လိုမှမရရင်တော့မှအခုနတ်ပြည်နတ်လောကရောက်ပြီဆိုရင်တော့မှဒါအကြောင်းမျိုးမျိုးနဲ့ဒါမက်ဖို့နိဗ္ဗာန်ရသွားနိုင်တယ်ဘာလို့လဲဒါအခုသင်အန်လစ်လာပြီးတော့အခုပွားများနေတာလေအခုလက်တွေ့ကျင်မယ်အခုဒါစာစာတွေပြောတာစာတွေအနေနဲ့ဒါခန္ဓာကိုယ်မှာအော်ဒါတွေဒါတွေရှိတယ်ဒါတွေကဥစဉ်တော့အခုစောစောဆရာတော်ဘုရားကြီးပြောသလိုပေါ့ ကျင့်တာတွေနဲကုန်ကြပြီဒီကျင့်စဉ်တွေကဘာကြောင့်လဲဆိုတော့ဒါတွေကအချိန်ပေးရတာကိုအချိန်ပေးပြီးတော့ကျင့်ရတဲ့ကမ္မထာနေဆိုတော့ဟိုရိတ်တာသွားလိုက်တယ်ဆိုလဲ၄၅ရက်အာ၄၅ရက်ဆိုတော့ဆရာတော်တရားလဲဒကာဓမ္မနဲ့၄၅ရက်နဲ့တန်ရာပေးလိုက်တာလေအဲ့ဒါနဲ့ပေးလိုက်ပြီးတော့ပဲပြန်လာတာအဲ့တော့အစိတ်မှဆိုမှအောင်ဝေနာမှဆိုမှအောင်ရုပ်မှဆိုမှအောင်ဝင်နေထွက်တယ်မှမှအောင်ဆိုဒါနဲ့ပဲပြီးတာဒီကမ္မထာနေကြောအသေးစိတ်ကြီးတွေပေးပြီးတော့ဒီဟာကိုတခါတည်းနှစ်ရှည်လာများပွားယူရတဲ့အခါကျတော့ ဒီကမ္မထမ်းကြီးတွေကိုလင်း50ရက်လာတဲ့လူလည်းပေးချိန်လည်းမရလို့တရားမို့ဆရာတော်တွေကမပေးဘဲနဲ့ဒီကမ္မထမ်းကိုဟိုကြံတဲ့ကမ္မထမ်းတွေနဲ့ပဲပေးနေတော့ဒီကမ္မထမ်းကြီးကျင့်နေကြီးကကြာတော့ပျောက်ွယ်သလိုဖြစ်နေနော်ပျောက်ွယ်သလိုဖြစ်နေဦးဇင်းတို့လည်းဒါလက်ပတ်ပြီးတော့အခုဟိုဘာလို့ရတာတောင်ပုလို့ဆရာတော်ကြီးကတော့ဒီကမ္မထမ်းတွေကိုဟိုပေးတယ်ဆိုပြီးတော့အဲ့ဒါဟိုဟိုဘာဖြစ်တယ်အဲအဲ့လိုစာရေးရဖတ်ရတယ်အဲ့ဒီအဲ့ဒီဟိုဘာတော့တောင်ပုလို့ဆရာတော်ဘုရားကြီးဒီကမ္မထမ်း ကျန်တဲ့ရိတ်တာတွေကတော့နဲလာတယ်လေဒီကမ္မထန်ပေးတာတွေကအဲ့ဒါကြောင့်မို့ဦးဇင်းတို့ကဒီကမ္မထန်ကြီးကိုကြိုးကြိုးစားစားနဲ့အခုတပတ်ချင်းတပတ်ချင်းကိုအဲ့ဒါလေးကိုလေ့လာပါသင်ယူပါသေချာကြိုးစားပြီးတော့အဲ့ဒါလေးကိုလည်းစာလေးနဲ့လည်းမှတ်ထားပါနော်စာလေးနဲ့လည်းမှတ်ထားပြီးပရမတစ်ပိုင်းကိုအနုလုံရှုမယ်ပရိလုံရှုမယ်အနုလုံရှုမယ်ပရိလုံရှုမယ်အသွားပြန်အသွားပြန်အဲ့လိုလေးတွေရှုမှတ်ပြီးတော့မတ်ဖို့နိဗ္ဗာန်ရောက်အောင်ဒီလိုရှုပါများတော့ဒီခန္ဓာကိုယ်ကြီးကမှအပြစ်တွေမြင်လာတယ် ဒီခန္ဓာကိုယ်ကြီးပေါ်မှာယွံမုံလာဒီခန္ဓာကိုယ်ကြီးကိုဆက်ဆုပ်လာငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးဆိုတဲ့ဟာကိုပိုင်ပိုင်ခြားခြားကြီးရှုနိုင်ပွားနိုင်တော့အဲ့ဒီမှာတက္ကာယဒိဋ္ဌိပြုတ်တာပါပဲအဲ့ဒီတက္ကာယဒိဋ္ဌိပြုတ်လို့ဒါကြောင့်မို့ဒီဟာကိုအနုလုံပฏิလုံဟိုဒီသုံးတန်တဝဋ္ဌာတာဆင်ញင်းရဲနဲ့လေးလာမြောက်မှာယဟန္တာအဲသောတာပတိမတ်ကိုကူးတယ်လို့ပြောတာဒိဋ္ဌိပြုတ်သွားတာအဲ့ဒါကြောင့်မို့ယနေ့ဦးဇင်းတို့တရားတော်မှာပေါင်းသူတော်ကောင်းတို့တို့တွေဒီလည်းပဲပฏิကူလမနတိကာရအပိုင်းထဲမှာ ဒုတိယပိုင်းဖြစ်တဲ့ဒီအယုအသာအကျော်ဆိုတဲ့ဒီအပိုင်းကဏ္ဍမှာယနေ့မိမိတို့ဉာဏ်နဲ့မှ ထေအောင်မြင်အောင်မဉ္ဇဉ်ပူဉ္ဇဉ်ရဲ့အထောက်ပံ့ရအောင်မဉ္ဇဉ်ပူဉ္ဇဉ်ရသည့်တိုင်အောင်ကြင်ကြံကြိုးကုပ်ပွားများအထုတ်နိုင်ကြပါစေကုန်သတည်းသာတိသာတိသာတိပါဗျာကျော်ကြီးတွေပခုံးကျော်ကြီးတွေတောက်မထားနဲ့တင်းမထားနဲ့ညှင်မထားနဲ့ ဖြေချလျှော့ချစိတ်ကိုအေးအောင်ထားငြိမ်အောင်ထားပူလောင်မှုတွေဘာမှမတွေးတော့နဲ့တိတ်လည်းမတွေးနဲ့အနာကလည်းမတွေးနဲ့ ခါကြော်တွေခေါင်းကြော်တွေပခုံးကြော်တွေအကုန်ဖြေချလျှော့ချစိတ်ကိုငြိမ်သွားပြီဆိုတဲ့အခါကျတော့မှ ခန္ဓာကိုယ်မှာအသားတွေရှိတယ်အဲ့ဒီအသားတွေဟာဒီကိုယ်လုံးမှာပြန့်နှံ့နေတဲ့ရဲရဲနီနေတဲ့ဒီအသားတွေဟာယုံွယ်ဆက်ဆုပ်ွယ်ပါတကားအသားတွေဟာငါကိုယ်လည်းမဟုတ်ငါဥစ္စာလည်းမဟုတ်ငါလည်းမဟုတ် ယွန်တရားဆက်ဆုပ်เสียပဲရှိပါလားအသားတွေရဲ့အပေါ်မှာအကျဉ်းကြီးသုံးတတ်ဒီအသားတွေကငါကိုလည်းမဟုတ်ငါဥစားလည်းမဟုတ်ဩယွန်တရားကြီးပါလားဒီတိုင်းကိုယ်ခန္ဓာကိုယွန်တရားလို့မရင်အဲ့ဒီခန္ဓာကိုယ်ပေါ်မှာစိတ်နဲ့အသားတွေအကုန်လုံးကိုချွေချပြီးရှေ့မှာပုံချကြည့်ခွေသားတွေနွားသားတွေကြွဲသားတွေဝက်သားတွေလို့အသားပဲ ဘာမှအနှစ်သာရမရှိယွန်စရာဆက်ဆုပ်စရာပဲဒါတွေဟာယွန်စရာကြီးပါလားဆက်ဆုပ်စရာကြီးပါလားဒါတွေဟာယွန်စရာကြီးဆက်ဆုပ်စရာကြီးပါလားလို့ယွန်စရာဆက်ဆုပ်စရာပါလားငါကိုမဟုတ်ငါဥစ္စာမဟုတ်ယွန်စရာဆက်ဆုပ်စရာကြီးပါလားအသားပေါ်မှာအဲ့ဒီလိုစဉ်းဉဏ်သုံးသပ်ပါ ကိုခန္ဓာကို တန်ဆင်ញင်လို့ဉာဏ်ကမထင်အဲဒီမှာခွေသားတွေဝက်သားတွေအဲ့ဒီလိုအသားနဲ့ကဲရှေ့ငါရှေ့ချကြည့်အဲ့ဒီခွေသားဝက်သားအဲ့ဒီအသားမျိုးနဲ့ငါရဲ့ခန္ဓာကိုယ်အသားအတူတူဘာမှမထူးဩယွန်စရာကြီးပါလားဆက်ဆုပ်စရာကြီးပါယုံဝယ်ဆက်ဆုပ်ပွဲပဲရှိပါလားဒီအသားတွေဟာ ငါကိုမဟုတ်ငါဥစ္စာမဟုတ်ယွန်တရားဆက်ဆုပ်เสียပဲရှိပါလားလို့ဒါတွေကိုအဲ့ဒီလိုရှုရှုမှတ်ခြင်းညမကိုယ့်ရဲ့အသားတွေရဲ့အပေါ်မှာအော်ဒီသားတွေဟာငါကိုမဟုတ်ပါလားငါဥစ္စာမဟုတ်ပါလားငါမဟုတ်ပါလား ယွန်တရားဆက်ဆုပ်ဆရာကြီးပါလားငါကိုလည်းမဟုတ်ငါဥစ္စာလည်းမဟုတ်ငါလည်းမဟုတ်ယွန်တရားဆက်ဆုပ်ဆရာကြီးပါလားလို့ချိန်ချိန်ချိန်ချိန်ပွားပြပါ အသားပိုင်းတွေမှာရှုပြီးအကြောပိုင်းကိုရှုပါ အကြောတွေခန္ဓာကိုယ်ကြီးတစ်ခုလုံးမှာ ပြန့်နှံ့ပြီးတော့နေတဲ့ຫນွယ်တွေຫນွယ်ချိုးခဲ့သို့သောအကြောတွေဟာ ခန္ဓာကြီးတစ်ခုလုံးမှာပြန့်နှံ့အကြောတွေဟာငါကိုမဟုတ်ပါလားငါဥစ္စာမဟုတ်ပါလားလို့အဲ့ဒီအကြောတွေတစ်ချောင်းညင်းတစ်ချောင်းညင်းဆွဲထုတ်အပြင်မှာ ပုံထားကြည့်ဘာမှအနှစ်သာရမရှိယွန်စရာဆက်ဆုပ်စရာပဲ ရှိပါလားလို့အကျော်ရည်ရဲ့ငါကိုမှုတ်တဲ့အကြောင်းငါဥစ္စာမှုတ်တဲ့အကြောင်းငါမှုတ်တဲ့အကြောင်းအသားဒီဘောမှာ ရှု အကျော်ဒီဘောမှာရှုအကျော်ရှုပြီးရင်အသားနဲ့တခါရှေ့ကိုပြန်ရှုအသားဒီဟာငါကိုမှုတ်ငါဥစ္စာမဟုတ်ပါလားယွန်းရဆက်ဆုပ်ဇရာပါလားအကျော်ဒီဒီလိုလုံးမှာပြန့်နှံ့နေတယ်အကျော်ဒီဟာငါကိုမှုတ်ငါဥစ္စာမဟုတ်ငါလည်းမဟုတ်ယွန်းစရာဆက်ဆုပ်စရာတွေပါလားလို့အကျော်တွေရဲ့အပေါ်မှာအဲ့ဒါကိုတေချာလေး အဲ့ဒါဆင်ញံသုံးသပ်ပါအကြိမ်ကြိမ်ကြိမ်ညံနဲ့အဲညံနဲ့ကြည့်ခန္ဓာကိုယ်ခန္ဓာကိုယ်ညံနဲ့ကြည့်လက်တွေခြေထောက်တွေလက်ပင်တွေဒီအကြောတွေကအကုန်လုံးတုတ်ချီနှောင်ထားလို့အကုန်လုံးဖျို့ဖျဲဖြစ်မနေတာအဲ့ဒီဟာကိုအကျော်တွေဒီငါကိုမဟုတ်ငါဥစ္စာမဟုတ်ငါမဟုတ်ပါလားလို့ပထမအသားကိုရှုအသားတွေဒီငါကိုမဟုတ်ငါဥစ္စာမဟုတ်ငါလည်းမဟုတ်ပါလား ဒီတဲ့ခါကျတော့အကျော်တွေဒီငါကိုမို့ငါဥစားမို့ငါလည်းမို့ပါလားဩယုံစရာဆက်ဆုပ်စရာပဲရှိပါလားယုံွယ်ကြည့်ပါလားကိုယ်ခန္ဓာကိုညံတဲ့ဆင်ញင်အဲ့လိုဆင်ញင်လို့မရရင်ရှေ့မှာအသားလေးချပြီးတော့စိတ်နဲ့မှန်းပြီးတော့အောက်ကိုချကြည့်ဩအသားတွေပုံကြည့်အကျော်တွေပုံကြည့်အဲ့လိုပုံကြည့်ပြီးတော့အပြင်ချကြည့်လိုက်လေယုံစရာလို့စိတ်ကထင်သွားတယ်အဲ့လိုယုံစရာလို့စိတ်ကထင်သွားမှ ဩဒီယွန်စရာဆက်ဆုပ်စရာကြီးငါခန္ဓာကြီးတည်းရှိနေတာပဲဒီထဲမှာရှိနေတာဒီယွန်ွယ်တွေပဲဆက်ဆုပ်ွယ်တွေပဲရှိပါလားဆိုပြီးတော့အဲ့ဒါမျိုးအကျဉ်းကြီးအကျော်ကိုပြန်ပြီးတော့ဆင်ញင်မှာအကျော်နဲ့အသားနဲ့ပြန်ပြန်ပြီးတော့တစ်ခုပြီးတစ်ခုရှုပြန်ရှုလိုက်ရှေ့တစ်ခုတိုးလိုက်နောက်ခါနဲ့ပြန်ပေါင်းရှုလိုက်အဲ့ဒါမျိုးပြန်ရှုပေးပါ အကျော်တွေဒီငါကိုမှုငါဥစ္စာမှုယွန်စရာဆက်ဆုပ်စရာကြီးပါလားဒီကျော်တွေအပေါ်မှာ ဆင်ញံသုံးသပ်ပြီးတော့ပွားများပေးပါ ကြော်တွေဟာငါကိုလည်းမဟုတ်ငါဥစားလည်းမဟုတ်ငါလည်းမဟုတ်ပါလားကြော်တွေဟာသူဟာနဲ့သူຫນွယ်တွေပတ်နေတကယ်သူခန္ဓာကြီးတစ်ခုလုံးဟာသူတဘောသူ့အလုပ်သူလုပ်နေတာဘာတစ်ခုမှအဲ့ဒီအကျော်ကလည်းငါကိုလည်းမဟုတ်ဘူးငါဥစားလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးဒီကြောတွေကငါကိုလည်းမဟုတ်ငါဥစားလည်းမဟုတ်ငါလည်းမဟုတ်ပါလားဒီကြောတွေကသူ့သဘောသူဆောင်သူ့အလုပ်သူလုပ်နေတာတွေပါလား တကယ်တမ်းတော့ဒီကြောတွေချထားပုံထားကြည့်ဒီကြောလေးတွေတစ်ချောင်းချင်းတစ်ချောင်းချင်းထုတ်ထုတ်ပြီးတော့တခါတည်းပုံထားကြည့်ပါမှအနှစ်သာရမရှိယွန်တွေကဆက်ဆုပ်เสียပဲရှိတယ်ငါလည်းမပိုင်ငါကိုလည်းမဟုတ်ငါဥစ္စာလည်းမဟုတ်ပါလားအသားပေါ်မှာအကြောပေါ်မှာအသားတွေကလည်းငါကိုလည်းမဟုတ်ငါဥစ္စာလည်းမဟုတ်ငါလည်းမဟုတ်ပါလားအသားတွေကလည်းအကြောတွေကလည်းငါကိုမဟုတ်ငါဥစ္စာမဟုတ်ငါလည်းမဟုတ်ပါလား ခန္ဓာကိုယ်ထဲမှာအယိုးတွေရှိတယ်။ကောင်းယိုးလက်ဖြန်းယိုးကြောယိုးခါယိုးခြေတော်ယိုးခြေသလုံးယိုးဒီကိုယ်လုံးမှာဥကောင်းကအယိုးကစပြီးတော့ခန္ဓာကိုယ်ညံနဲ့ကြည့်ဥကောင်းဒီဘောမှာဥကောင်းကအယိုးကြီးတွေရှိတယ်။အော်ဒီကောင်းကအယိုးကြီးဟာငါကိုလည်းမဟုတ်ပါလားငါဥစ္စာလည်းမဟုတ်ပါလားငါလည်းမဟုတ်ပါလား ဖွေကောင်းနွားကောင်းကျွဲကောင်းအယိုးကောင်းကြီးတွေနဲ့အတူတူချထားကြည့်အတူတူပဲဘာတစ်ခုမှအနှစ်သာရမရှိဘာတစ်ခုမှတာယာပွဲမရှိယွန်ပွဲဆက်ဆုပ်ပွဲဖြစ်တဲ့ဒီအယိုးကောင်းကြီးတွေဟာငါကိုမဟုတ်ငါဥစ္စာမဟုတ်ငါလည်းမဟုတ်ပါလားအယိုးပေါ်မှာစင်ရင်သုံးသပ်ပါအသားတွေဒီငါကိုမဟုတ်ငါဥစ္စာမဟုတ်ငါမဟုတ်ယွန်တရားဆက်ဆုပ်စရာ အကျော်တွေဒီငါကိုမဟုတ်ငါဥစားမဟုတ်ငါမဟုတ်ရွှန်ရှားဆက်ဆုပ်เสียပါတကားအယိုးတို့ဒီငါကိုမဟုတ်ငါဥစားမဟုတ်ငါလည်းမဟုတ်ရွှန်ရှားဆက်ဆုပ်เสียပါတကားဒီအယိုးတွေဟာယွန်တရားဆက်ဆုပ်เสียပဲငါကိုမဟုတ်ဘူးငါဥစားမဟုတ်ဘူးငါမဟုတ်ဘူးကောင်းယုံကြီးတွေကိုဉာဏ်နဲ့မြင်အောင်ကြည့်အရင်ဆုံးစိတ်နဲ့နည်းနည်းမှန်းလို့ရတယ်ကောင်းယုံတွေကိုအာယုံပြုကြည့် ကောင်းကွန်ကြီးတွေအယိုးကွန်ကြီးတွေအဲ့ဒီအယိုးကွန်ကောင်းကွန်ကြီးတွေငါကိုမဟုတ်ပါလားငါဥစ္စာမဟုတ်ပါလားငါမဟုတ်ပါလားငါလည်းမပိုင်ငါလည်းအစုံမရငါကိုလည်းမဟုတ်ငါဥစ္စာလည်းမဟုတ်ငါလည်းမဟုတ်အယိုးတက်တက်ပဲရှိပါလားသူ့သဘာဝတရားကြီးပဲအဲ့ဒီသဘာဝတရားဖြစ်တဲ့အယိုးစုကြီးကိုအယိုးကောင်းကြီးကိုအဲ့ဒီတကူလုံးမှာစိုက်ထောင်ထားတဲ့အယိုးတွေ လက်ဖြတ်ရိုးတွေခါရိုးကြီးတွေခါရိုးကြီးတွေမရှိဘူးဆိုရင်ညွတ်ကိုင်းကြတော့ခါရိုးကြီးတွေလက်ဖြတ်ရိုးကြီးတွေအရိုးတွေဒီအရိုးတွေဟာငါကိုလည်းမဟုတ်ငါဥစ္စာလည်းမဟုတ်ငါလည်းမဟုတ်ပါလားလို့ရိုးတွေအပေါ်မှာဆင်ញံသုံးသပ်ပေးဆင်ញံသုံးသပ်ပေးပါတခုတည်းဆင်ញံသုံးသပ်လို့စိတ်ကအရင်ကြီးပြန်လွင်နေဆိုရှိရအသားအကျော်အယိုးဒီသုံးခုကိုပြန်ပေါင်းဆင်ញံ စိတ်ကိုတည်တည်ငြိမ်ငြိမ်ထားပြီးတော့ရိုးတွေခေါင်းရိုးတွေလက်ဖြန်းရိုးတွေလက်ဖင်းရိုးတွေပခုံးရိုးတွေအတွင်းထဲမှာရှိနေတဲ့ဒီရိုးတွေအာယုံနဲ့မှန်းပြီးတော့ရိုးတွေဟာငါကိုလည်းမဟုတ်ပါလားငါဥစ္စာလည်းမဟုတ်ပါလားငါလည်းမဟုတ်ပါလားဒီရိုးတွေပေါ်မှာလို့ဆင်ញံသုံးသပ်ပေးပါငါကိုလို့မဆွဲအောင်ငါဥစ္စာလို့မဆွဲအောင်ငါလို့မဆွဲအောင်ဒီအယိုးဟာအယိုးဟာအယိုးပဲ ခွေရိုးဖြစ်ဖြစ်လူရိုးဖြစ်နွားရိုးဖြစ်အယိုးဟာအယိုးပဲဒီယိုးဟာငါကိုမဟုတ်ငါဥစ္စာမဟုတ်ငါလည်းမဟုတ်ပါလားယိုးတွေရဲ့အပေါ်မှာငါကိုမဟုတ်တဲ့အကြောင်းငါဥစ္စာမဟုတ်တဲ့အကြောင်းငါမဟုတ်တဲ့အကြောင်းဒီယိုးတွေရဲ့အပေါ်မှာစင်ញင်သုံးသပ်ပြီးတော့ပွားများပြီးတော့ပြပါဒီယိုးကိုငါယိုးလို့ကိုမစွဲသည့်တိုင်အောင်စင်ញင်ရမယ်အကျဉ်းချင်းဘာဝိတာဖုလိကတာ အကြိမ်ကြိမ်ပွားပေးရမယ်တဲ့အကြိမ်ကြိမ်ပွားပေးရမယ်အယိုးတွေဟာငါကိုလည်းမဟုတ်ငါဥစ္စာလည်းမဟုတ်ငါလည်းမဟုတ်ဒီရိုးတွေဟာသူ့သဘောသူဆောင်းနေတာသူ့အလုပ်သူလုပ်နေတာသူ့အလုပ်သူလုပ်နေတဲ့သူ့သဘောသူဆောင်းနေတဲ့အယိုးတွေဟာအယိုးအယိုးလို့သဘာဝအတိုင်းမြင်အောင်လို့ပြဆိုဗျာအဲ့ဒီပေါ်မှာတဏှာအဖြစ်မာနအဖြစ်ဒိဋ္ဌိအဖြစ်အယိုးပေါ်မှာဆွဲနေလို့အသားပေါ်မှာဆွဲနေလို့အကြောပေါ်မှာဆွဲနေလို့ အဲ့ဒါကိုမြတ်စွာဘုရားအမြင်မှန်ရသည့်တိုင်အောင်ရှုရမယ်တဲ့အမြင်မှန်ရသည့်တိုင်အောင်ရှုရမယ် ယူရီဒီငါကိုလည်းမဟုတ်ငါဥစားလည်းမဟုတ်ငါလည်းမဟုတ်လွာယိုခွေယိုကဲ့သို့ဒီယိုတွေဟာတကယ်တမ်းတော့ယွန်တရားဆက်ဆုပ်เสียပဲရှိပါလားခန္ဓာကိုယ်ထဲမှာရှိနေတဲ့အယိုးတွေကောင်းယိုးတွေလက်ယိုးတွေခြေယိုးတွေခြေတော်ယိုးတွေဒူးကောင်းယိုးတွေဆိုတော့အယိုးတွေမှန်တယ်မြတ်ဒီအော်ငါကိုလည်းမဟုတ်ပါလားငါဥစ္စာလည်းမဟုတ်ပါလားငါလည်းမဟုတ်ပါလားဒီယိုးတွေဟာ ယွန်စရာဆက်ဆုပ်စရာပဲရှိတယ်ဘာမှအနှစ်သာရမရှိတဲ့အယိုးတွေပါလားခန္ဓာကိုယ်တစ်ခုလုံးမှာအယိုးတွေကိုဖြန့်ပြီးတော့ရှုကြည့်အယိုးတွေဖြန့်ဖြန့်ဖြန့်ဖြန့်ကြည့်အယိုးတွေအားလုံးဟာငါကိုယ်လည်းမဟုတ်ငါဥစားလည်းမဟုတ်ငါလည်းမဟုတ်ယွန်စရာဆက်ဆုပ်စရာပဲရှိပါလား ရိုးရင်းခြင်းသည်ရိုးတွေရဲ့အတွင်းထဲမှာရှိနေတဲ့ရိုးရင်းခြင်းသည်ဆိုတာရှိတယ်အဲ့ဒီရိုးရင်းခြင်းသည်ဒီလဲငါကိုလည်းမဟုတ်ပါလားငါဥစားလည်းမဟုတ်ပါလားငါလည်းမဟုတ်ပါလားခန္ဓာကိုယ်တွင်းထဲမှာရှိနေတဲ့ရိုးရင်းခြင်းသည်တွေဟာရိုးတွေရဲ့အတွင်းထဲမှာသူ့အနဲ့သူရှိနေတဲ့အဲ့ဒီရိုးရင်းခြင်းသည်တွေကလည်းဥစ္စောနံပြီးတော့အပြင်မှာချထားကြည့်အနှံ့အသက်တွေ ဘာမှကောင်းတာမရှိဘူးယိုရင်းချင်းသည်အဲ့ဒီယိုရင်းချင်းသည်ကလည်းငါကိုလည်းမဟုတ်ငါဥစ္စာလည်းမဟုတ်ငါလည်းမဟုတ်ပါလားရိုးရအတွင်မှာတည်နေတဲ့အရာတွေငါကိုမဟုတ်ငါဥစ္စာမဟုတ်ငါလည်းမဟုတ်ပါလား ခန္ဓာကိုယ်တစ်ခုလုံးမှာရှိနေတဲ့ရိုးရင်းခြင်းတွေကြီးငါကိုမဟုတ်ငါဥစ္စာမဟုတ်ငါလည်းမဟုတ်ပါလားငါခန္ဓာကိုယ်တစ်ခုလုံးမှာရှိနေတဲ့အသားတွေကြီးငါကိုမဟုတ်ငါဥစ္စာမဟုတ်ငါလည်းမဟုတ်ပါလားယွန်းစရာဆက်ဆုပ်စရာကြီးပါလားအသားတွေကလည်းယွန်းစရာဆက်ဆုပ်စရာကြီးပဲငါကိုမဟုတ်ငါဥစ္စာမဟုတ် အကျော်တွေကလည်းပဲငါကိုဖုံငါဥစားမှုယွန်းတရားဆက်ဆုပ်เสียကြီးပါတကားအကျော်တွေကလည်းယွန်းတရားဆက်ဆုပ်เสียပဲအသားတွေကလည်းယွန်းတရားဆက်ဆုပ်เสียပဲအယိုးတွေကလည်းယွန်းတရားဆက်ဆုပ်เสียပဲငါကိုလည်းဖုံငါဥစားလည်းဖုံငါလည်းမဟုတ်ယွန်းမွယ်ဆက်ဆုပ်ပဲယိုးတွေယိုးတွင်းချင်းတွေကလည်းငါကိုဖုံငါဥစားဖုံငါလည်းမဟုတ်ယွန်းတရားဆက်ဆုပ်เสียပဲယိုးတွင်းချင်းတွေက ယိုရင်ချင်းဒီတွေဒီကိုလုံးမှာရှိနေတဲ့အယိုတွေရဲ့အတွင်းမှာရှိနေယိုရင်ချင်းဒီတွေကလည်းငါကိုမဟုတ်ပါလားငါဥစ္စာမဟုတ်ပါလားငါမဟုတ်ပါလားအညို့တွေကလည်းပဲငါကိုမဟုတ်ငါဥစ္စာမဟုတ်ငါမဟုတ်ပါလားညို့တွေကလည်းငါကိုမဟုတ်ငါဥစ္စာမဟုတ်ငါလည်းမဟုတ်ပါလားအတားတွေဒီငါကိုမဟုတ်ငါဥစ္စာမဟုတ်ယုံစရာဆက်ဆုပ်စရာကြည့်ပါတကား အယိုးတို့ဒီငါကိုအကျော်တို့ဒီငါကိုမဟုတ်ငါဥစ္စာမဟုတ်ငါလည်းမဟုတ်ယွန်တရားဆက်ဆုပ်เสียကြည့်ပါတကားအယိုးတို့ဒီငါကိုမဟုတ်ငါဥစ္စာမဟုတ်ငါလည်းမဟုတ်ယွန်တရားဆက်ဆုပ်เสียကြည့်ပါတကားယိုးရင်းချင်းဒီတို့ဒီငါကိုမဟုတ်ငါဥစ္စာမဟုတ်ယွန်တရားဆက်ဆုပ်เสียကြည့်ပါတကား အညို့တို့ဒီငါကိုမဟုတ်ငါဥစ္စာမဟုတ်ယွန်စရာဆက်ဆုပ်စရာကြီးပါတကားအသာအကျော်အယိုးယိုရင်ချင်းသည်အညို့ဒီငါမျိုးတို့ဒီယွန်စရာဆက်ဆုပ်စရာကြီးပါတကားယွန်စရာဆက်ဆုပ်စရာကြီးပါတကားငါကိုလည်းမဟုတ်ပါလားငါဥစ္စာလည်းမဟုတ်ပါလားငါလည်းမဟုတ်ပါလားတကယ်ယွန်ွယ်ဆက်ဆုပ်ွယ် ယုံတရားတွေအတိပြည့်နေပါလားဒီခန္ဓာကိုယ်ကြီးတွေမှာရှိနေတဲ့ဒီအရာတွေဟာတာယာပွဲဆိုတာမရှိပါလားတတ်နိဘွတ်နိတပွဲဆိုတာမရှိပါလားတာယာပွဲမရှိနိတပွဲမရှိယုံတရားပဲရှိပါလား သားတို့သည်ယွန်တရားဆက်ဆုပ်เสียကြပါတကားအကျော်တွေသည်ယွန်တရားဆက်ဆုပ်เสียကြပါတကားရိုးတို့သည်ယွန်တရားဆက်ဆုပ်ကြပါဆက်ဆုပ်ဝယ်ရပါတကားရိုးတွင်ခြင်းသည်တို့သည်ယွန်တရားဆက်ဆုပ်เสียကြပါတကားအညို့တို့သည်ယွန်တရားဆက်ဆုပ်เสียကြပါတကား အညိုတို့သည်ယွန်တရားဆက်ဆုပ်เสียကြီးပါတကားယိုတွင်ချင်းသည်တို့သည်ယွန်တရားဆက်ဆုပ်เสียကြီးပါတကားအယိုတို့သည်ယွန်တရားဆက်ဆုပ်เสียကြီးပါတကားအကျော်တို့သည်ယွန်တရားဆက်ဆုပ်เสียကြီးပါတကားအသာတို့သည်ယွန်တရားဆက်ဆုပ်เสียကြီးပါတကား အကျဉ်းချင်းချင်းချင်းပြန်ပြန်အလှလှပြန်ပြီးတော့သုံးသပ်ကြည့်ပါဒီခန္ဓာကိုယ်ရဲ့အယိုးတွေပေါ်မှာငါကိုယ်လိုမဆွဲအောင်အသားတွေရဲ့ပေါ်မှာငါကိုယ်လိုမဆွဲအောင်ယိုးရင်းချင်းဒီတွေရဲ့အပေါ်မှာအယိုးတွေရဲ့အပေါ်မှာအညွတ်တွေရဲ့အပေါ်မှာဒီပေါ်မှာငါကိုယ်လိုမဆွဲအောင်ငါဥစ္စာလိုမဆွဲအောင်ငါလိုမဆွဲအောင်ဘာဝိတာဘဟုလိကတာအကျဉ်းငြိမ်ပွားပြီးတော့နေပါ ခန္ဓာကိုယ်ကြီးကိုသစ်ပင်ကြီးဓာတ်နဲ့တစ်ချက်ချင်းတစ်ချက်ချင်းခုတ်ကြတော့ခုတ်ပါများတော့ပြတ်သွားတယ်လို့ပဲဦးဇင်းတို့တွေလည်းပဲဒီတက္ကရာဒိဋ္ဌိငါကိုငါဟာလို့ဆွဲထားတဲ့ဒီခန္ဓာကိုယ်ကြီးပေါ်မှာဘယ်ဟာလဲငါကိုဘယ်ဟာလဲငါဥစ္စာဘယ်ဟာလဲငါငါကိုဆိုတာမရှိငါဥစ္စာဆိုတာမရှိငါဆိုတာမရှိတကယ်တော့ယုံွယ်ဆက်စုပ်ွယ်ဖြစ်တဲ့ဆာမင်းလေး ရှိတယ်အသားတွေရှိတယ်အကြောတွေရှိတယ်အရိုးတွေရှိတယ်ရိုးတွေခြင်းသီးတွေရှိတယ်အညွန့်တွေရှိတယ်ဒီအညွန့်တွေရှိတယ်ရိုးရိုးရင်းခြင်းသီးတွေရှိတယ်အရိုးတွေရှိတယ်အကြောတွေရှိတယ်အသားတွေရှိတယ်ဒါတွေပဲခန္ဓာကြီးထဲမှာရှိနေတာပဲအရှိမှန်တရားကယွန်တရားတွေပဲဆက်စုပ်စရာတွေပဲဒီယွန်တရားဆက်စုပ်တော့ခွဲရိုးနွားရိုးလူရိုးအကုန်စုပေါင်းပြီးလှုပ်ထားသလိုပဲဘာမှ အယိုးဖြစ်သွားပြီးပြန်ပြီးတော့ချပြီးတော့ကိုယ်လိမ်ဖြန်ရိုးလေးချထားပြီးတော့ခွေယွန်နွားရိုးနဲ့တူးထားချထားကြည့်အယိုးဟာအယိုးပဲဘာမှအနှစ်သာရမရှိဘူးအဲ့ဒီဘာမှအနှစ်သာရမရှိတဲ့အယိုးတွေကိုဉာဏ်နဲ့မှပိုင်းခြားပြီးတော့မြင်အောင်ဉာဏ်နဲ့မှသေချာနှလုံးသွင်းပြီးတော့ကြည်ပါဒီခန္ဓာကိုယ်ကြီးကိုငါကိုယ်လိုလုပ်ခဲ့ကြတာဘဝတွေများလာပြီငါဥစ္စာလိုလုပ်ခဲ့တာဘဝများလာပြီ ဒီလိုအမှန်မြင်တဲ့အသိဉာဏ်မျိုးမြတ်စွာဘုရားရဲ့ဉာဏ်မျက်လုံးတက်ပြီးမှသာမြင်လို့ရပါတယ်မြတ်စွာဘုရားဟောတော်မူမှသာသိလို့ရပါတယ် သုံးသပ်ပါစီနီမာယွန်တရားဆက်ဆုပ်ဆရာတွေပဲရှိပါလားအသားတွေကလည်းယွန်တရားဆက်ဆုပ်ဆရာကြီးပါတကားအကျော်တွေကလည်းယွန်တရားဆက်ဆုပ်ဆရာကြီးပါတကားအယိုးတွေကလည်းယွန်တရားဆက်ဆုပ်ဆရာကြီးပါတကားရိုးတွင်းချင်းတွေကလည်းယွန်တရားဆက်ဆုပ်ဆရာကြီးပါတကား အညို့ဆိုတာတွေကလည်းယွန်တရားဆက်ဆုပ်စရာကြီးပါတကား။အော်ငါခန္ဓာကိုယ်ထဲမှာရှိနေတဲ့အသားတွေအယိုးတွေဟာဘာတစ်ခုမှအနှစ်သာရမရှိယွန်တရားကြီးပဲဆက်ဆုပ်စရာတွေပဲ။ဒီဟာတွေကိုငါကိုယ်လိုလုပ်နေတာငါဥစ္စာလိုလုပ်နေတာငါလိုလုပ်တကယ်တမ်းကျတော့ယွန်ပွဲပဲရှိပါလားဆက်ဆုပ်ပွဲပဲရှိပါလား။ယွန်ပွဲဆက်ဆုပ်ပွဲတွေနဲ့ပြည့်နေတဲ့ဒီအသားတွေ ဒီအကျော်တွေအယောတွေရောရင်းခြင်းဒီအညော့တွေဟာဘာမှအမြတ်သာတာလည်းမရှိဘာမှတာယာပွဲလည်းမရှိပါလားတာယာပွဲလည်းမရှိအမြတ်သာတာလည်းမရှိယွန်တရားဆက်ဆုပ်เสียတွေကြီးပါလားအတုဘကောင်းကြီးကိုဒီအသားတွေကိုအတုဘကိုတုဘလို့ထင်နေကြတာအမားကိုအမှန်လို့မြင်နေကြတာဟာငါတို့ ဒီလိုအမှန်မမြင်ခဲ့လို့ညစွာဘုရားပေးတဲ့ဉာဏ်မျက်လုံးနဲ့တက်မကြည့်နိုင်ခဲ့လို့ဒီခန္ဓာကိုယ်ကြီးကိုလှတယ်လို့ထင်ခဲ့ကြတယ်။ဒါရဝယ်လို့ထင်ခဲ့ကြတယ်တကယ်တမ်းကျတော့ဘာမှအနှစ်သာရမရှိယွန်တရားဆက်ဆုပ်စရာတွေပဲရှိပါလား။ယွန်တရားဆက်ဆုပ်စရာတွေပဲရှိပါလား။ဘာတစ်ခုမှအနှစ်သာရမရှိပါလား။ယွန်တရားတွေဖြစ်မြင်အောင်ဆက်ဆုပ်စရာတွေမြင်အောင်ကြည့်သုံးသပ်ကြည့် တကယ်ယုံတရားပဲရှိတယ်ဆက်ဆုပ်စရာပဲရှိတယ်ဘာတစ်ခုမှအနှစ်သာရမရှိတာကိုအနှစ်သာရမရှိမှယုံတရားကိုယုံတရားမှန်သိအောင်ရှုမြင်အောင်ရှုယုံမွယ်တွေဆက်ဆုပ်ွယ်တွေပဲရှိတယ်ဘာမှနှစ်သာရမရှိဘူးအသားတွေကလည်းငါကိုမဟုတ်ငါဥစားမဟုတ်ယုံတရားကြီးပါလားအယိုးတွေကလည်းငါကိုမဟုတ်ငါဥစားမဟုတ်ယုံတရားဆက်ဆုပ်စရာကြီးပါလား ရိုရင်ချင်းဒီတွေကလည်းငါကိုမို့ငါဥစားမို့ယွန်စရာဆက်ဆုပ်စရာကြီးပါလေညို့တွေကလည်းငါကိုမို့ငါဥစားမို့ငါလည်းမို့ယွန်စရာဆက်ဆုပ်စရာကြီးပါလေ သားတို့သည်ငါကိုမို့ငါဥစားမို့ယုံပွဲဆက်ဆုပ်ပွဲကြည့်ပါတကားဒီခန္ဓာကိုယ်ကြီးထဲမှာရှိနေတဲ့အသားတွေအားလုံးကဘာတစ်ခုမှตายပွဲမရှိ အကုန်လုံးယွန်စရာဆက်ဆုပ်စရာကြီးပါတကားခန္ဓာကိုယ်မှာတစ်ကိုယ်လုံးကိုခြုံကြည့်သားတွေဟာယွန်စရာတွေဆက်ဆုပ်စရာတွေဘာမှနှစ်သာရမရှိဘူး အကျော်တွေကလည်းယွန်စရာပဲဆက်ဆုပ်စရာပဲဘာမှအနှစ်သာရမရှိယိုရင်းချင်းဒီအယိုးတွေကလည်းဘာမှကောင်းယိုးတွေလက်ပင်ယိုးတွေလက်ဖြန်းယိုးတွေခါယိုးတွေကြောယိုးတွေအယိုးမှန်သမျှဟာဘာမှတာယာပွဲမရှိနှစ်သက်ပွဲမရှိပါတကားယိုရင်းချင်းဒီတွေကလည်း ဘာမှတရားပွဲနှစ်သက်ပွဲမရှိယွန်တရားဆက်ဆုပ်เสียပါတကားအညို့တွေကလည်းပဲယွန်တရားဆက်ဆုပ်เสียကြည့်ပါတကားသားတွေကလည်းယွန်တရားဆက်ဆုပ်เสียကြည့်ပါတကားအကျော်တွေကလည်းယွန်တရားဆက်ဆုပ်เสียကြည့်ပါတကား အယိုးတွေကလည်းရှင်တရားဆက်ဆုပ်เสียကြည့်ပါတကားယောရင်းချင်းဒီတွေကလည်းရှင်တရားဆက်ဆုပ်เสียကြည့်ပါတကားအညို့တွေကလည်းပဲရှင်တရားဆက်ဆုပ်เสียကြည့်ပါတကားငါကိုငါကိုလို့ဆွဲယူထားတဲ့ဒီခန္ဓာကိုယ်ကြီးပေါ်မှာအသားတွေအကြောတွေ အယိုးတွေရိုးရင်းချင်းသည်အညို့ဆိုတဲ့ဒီဟာတွေပဲရှိတာဒါတွေကဘာတစ်ခုမှတာယာဖွယ်လည်းမရှိနှစ်သက်ဖွယ်လည်းမရှိဘာတစ်ခုမှတာယာဖွယ်နှစ်သက်ဖွယ်မရှိယွန်တရားဆက်ဆုပ်เสียပဲရှိပါလားယွန်တရားပဲဆက်ဆုပ်เสียပဲရှိပါလားငါကိုဆိုတာမဟုတ်မရှိငါဥစားဆိုတာမရှိငါဆိုတာမရှိဒီခန္ဓာကိုယ်ကြီးတစ်ခုလုံးမှာကြည့်လိုက်တဲ့အခါကျတော့ စာမင်ခြေသက်လက်တဲ့တွားရေတာကြောယိုယိုရင်းချီဒီအညို့ဒီယွန်ပွဲဆက်ဆုပ်ပွဲတွေနဲ့တိဆောက်ထားတဲ့ခန္ဓာအိမ်ကြီးပါလားယွန်ပွဲဆက်ဆုပ်ပွဲတွေနဲ့ပဲပြည့်နေပါလားဘာတစ်ခုမှအနှစ်သာရမရှိပါလားခန္ဓာကိုယ်သုံးတတ်ပါကျင်းကျင်းကျင်းကျင်းသုံးတတ်ပေးပါ မိမိရဲ့ခန္ဓာကိုယ်ကြီးမှာယုံွယ်ဆက်ဆုပ်ွယ်တွေပဲရှိနေတာအမှန်ကိုမြင်အောင်အမှန်ကိုသိအောင်ကြိမ်ကြိမ်သုံးသပ်ပေးပါအမှန်မမြင်လို့အမှန်မသိလို့ဒီပေါ်မှာငါကိုငါဟာငါဥစ္စာဆိုပြီးတဏှာအဖြစ်မာနအဖြစ်ဒိဋ္ဌိအဖြစ်အယူတွေလွဲနေကြတယ်ဒီပေါ်မှာလွဲနေတဲ့အယူတွေအမှန်မြင်အောင်လို့ အကျဉ်းငြိမ်သုံးသပ်ပေးပါကျဉ်းငြိမ်သုံးသပ်ပေးဩငါရဲ့ခန္ဓာကြီးဒီကုလုံးမှာရှိနေတဲ့မိုးမိုးမောက်မောက်နေရာတွေမှန်သမျှအသားဆိုင်တွေအသားကဲတွေအဲ့ဒီနေရာမှာရှိနေတဲ့အသားတွေမှန်သမျှဟာငါကိုယ်လည်းမဟုတ်ငါဥစားလည်းမဟုတ်ငါလည်းမဟုတ်ဝေသာနွားသာကြွဲသာအသွားသားတွေနဲ့အတူတူထားကြည့်အတူတူပဲဘာတစ်ခုမှ ตายาပွဲဆိုတာမရှိဘူးဘာတစ်ခုမှနှစ်သက်ပွဲဆိုတာမရှိဘူးအကျော်တွေကလည်းပဲဒီတိုင်းပဲတုတ်နှောင်ချီပြီးတော့ပြိုပြက်မသွားအောင်လို့အကျော်တွေနဲ့ခန္ဓာကိုယ်ကြီးချီတုတ်ထားတယ်ချီတုတ်ထားတယ်အကျော်တွေကလည်းပဲငါကိုလည်းမဟုတ်ငါဥစားလည်းမဟုတ်ငါလည်းမဟုတ်ပြိုလည်းမသွားအောင်လို့ထောက်ပေးထားတဲ့အယောတွေဒီအယောတွေကလည်း ငါကိုလည်းမဟုတ်ငါဥစ္စာလည်းမဟုတ်ငါလည်းမဟုတ်ပါလားရိုးရင်းချင်းဒီတွေရိုးတွေရဲ့အတွင်းထဲမှာရှိနေတဲ့ရိုးရင်းချင်းဒီတွေကလည်းပဲငါကိုလည်းမဟုတ်ငါဥစ္စာလည်းမဟုတ်ငါလည်းမဟုတ်ပါလားအညို့တွေကလည်းပဲငါကိုမဟုတ်ငါဥစ္စာမဟုတ်ငါလည်းမဟုတ်ပါလားအော်ဒီခန္ဓာကိုယ်ကြီးဟာ တကယ်တော့ယွန်တရားဆက်ဆုပ်เสียပဲရှိပါလားဘာတစ်ခုမှအနှစ်သာရမရှိယွန်မွယ်ဆက်ဆုပ်ွယ်တွေနဲ့ပြည့်နေပါလားယွန်တရားဆက်ဆုပ်เสียပဲရှိပါလားအပုတ်ကြီးအပွားကြီးယွန်တရားဆက်ဆုပ်เสียကြီးပဲရှိတယ်ခန္ဓာကိုယ်ကြီးပုတ်ရမယ်သဘောကြီးပွားရမယ်သဘောကြီး ဒေဘီဟိုဘက်လည်းဘိုးတွေစားလောက်တွေကြိုက်ရမယ်သဘောကြီးအတုပသဘောကြီးကိုအတုပကို သူ့ဘာထင်းနေတာတကယ်တမ်းတော့ဘာမှအနှစ်သာရမရှိယွန်တရားဆက်ဆုပ်เสียအတိနဲ့ပြည့်နေတဲ့ခန္ဓာကြီးပါလားယိုသည်မြပေါက်သည်မြထွက်သည်မြကြားသည်မြဒီနေ့ဒီနေ့တုတ်တင်ပေးရတရက်ပြီးစလားမပြီးဘူးနောက်ရက်လည်းတုတ်တင်ပေးရ နောက်ရလည်းတုတ်တင်ပေးရပြုပြင်ပေးရရေချိုးပေးရလိမ့်ပေးရဖိပေးရယွန်ဘွားတွေနဲ့ပြည့်နေတဲ့ခန္ဓာကြီးပါလားအပုတ်ကြီးပါလားအပွားကြီးပါလားအိုတွေထိုးရမယ်ခန္ဓာကြီးပါလားလောက်တွေစားရမယ်ခန္ဓာကြီးပါလားလို့နောက်ဆုံးကြတော့အဲ့ဒီလိုဆင်ញံသုံးသပ်သွားတော့မှအခုတော့တစ်ခုချင်းတစ်ခုချင်းသုံးသပ်တာနောက်ကြတော့ဒီခန္ဓာကြီးဟာပုတ်ကြီးပွားကြီးယွန်စရာကြီးဆက်ဆုပ်စရာကြီးဘာမှအနှစ်သာရမရှိတာကြီး ငါကိုမဟုတ်တာငါဥစ္စာမဟုတ်တာငါမဟုတ်တာအတ္တဒိဋ္ဌိတက္ကရာဒိဋ္ဌိကိုခွာပြီးတော့ယုံွယ်ဆက်စုပ်ဖွယ်တွေအနှစ်သာရမရှိတာတွေပုတ်ရမယ်သဘောတွေပွားရမယ်သဘောတွေကိုဉာဏ်နဲ့မှမြင်အောင်ကြည့်ဒီခန္ဓာကိုယ်ကြီးကိုမတွေ့တာရင်မစုံမဲ့ရင်အဲ့ဒါဒုက္ခငြိမ်းတော့မှာပဲခန္ဓာကိုယ်တွေ့တာနေသေးသမျှခန္ဓာကိုယ်စုံမဲ့နေသေးသမျှဒီခန္ဓာကိုယ်ငါကိုယ်ငါဟာလို့ယူနေသေးသမျှဒီ နောက်ထပ်ခန္ဓာရလေနောက်ဒုက္ခထပ်ရခြင်းအကြောင်းပဲခန္ဓာကိုယ်တွေ့တာရင်ဒုက္ခကိုတွေ့တာရာခန္ဓာကိုယ်နှစ်သက်ရင်ဒုက္ခကိုနှစ်သက်တာပဲတဲ့ခန္ဓာကိုယ်ကိုချစ်နေရင်ဒုက္ခကိုချစ်နေတာပဲဘာလို့လဲဆိုခန္ဓာဆိုတာဒုက္ခမို့အရာကိုအမှန်မြောင်ကြည့်သုံးသပ်ဩယောဝဆက်ဆုပ်ဝတ်တွေနဲ့ပြည့်နေတဲ့ခန္ဓာကြီးဘာမှနဲ့သာရမရှိတဲ့ခန္ဓာကြီးအသားတွေအကြောတွေအယိုတွေယိုရင်းခြင်းသည်အညွတ် အညိုယိုရင်ခြင်းသည်အယိုအကျော်အသားအော်အပြတ်မြအလှလှအနုလုံးပရိလုံးအပြင်ဆင်ញင်ကြည့်သုံးသပ်ကြည့်ဒီခန္ဓာကိုယ်သွားရင်လဲသုံးသပ်လာရင်လဲသုံးသပ်ထိုင်ရင်လဲသုံးသပ်ကြည့်သုံးသပ်ပါများပြီးတော့ဒီလိုကမ္မထံတစ်မျိုးချင်းတစ်မျိုးချင်းတစ်မျိုးချင်းသုံးသပ်ပါများတော့ဉာဏ်နေတဲ့မှာရင်သန်လာလိမ့်မယ်ဉာဏ်နေတက်လာလိမ့်မယ်ရှေ့က ဖះရှင်ကိုရောမြတ်တွေကဒီကမ္မထံကိုမစွန့်လွတ်ဘူးဒီကမ္မထံကိုရဟန်းတော်တွေကိုအမြဲတမ်းပေးလေရှိတယ်ခြေသားတော်ငါဖះမင်းတို့အတွက်ပေးပြီးပြီးဟောပြီးပြီးကိုယ့်အကိုလွန်မြောက်အောင်ကျင့်ကြတော့ဖះရှင်ကိုရောမြတ်ကြီးကယ်ပေးလို့လည်းမရဘူးကိုယ့်အကိုပဲသုံးတတ်ရပါပဲအဲ့လိုသုံးတတ်ရင်သုံးတတ်ရင်ဒီခန္ဓာကိုယ်မှာတွေ့တာကန့်ကြီးတဲ့တဏမာနဒိဋ္ဌိနဲ့လောဘဒေါသမောဟတွေ တဖြည်းဖြည်းချင်းတဖြည်းဖြည်းချင်းအမှန်နေမြင်ပြီးတော့ပါပါပါပါပါပါပြီးတော့သွားမယ်ရော့ရော့ရော့ရော့ပြီးတော့သွားမယ်အဲ့ဒီလိုတဖြည်းဖြည်းနဲ့ရော့ရော့သွားအောင်ပါပါသွားအောင်ဦးဇင်းတို့အကြိမ်ကြိမ်သုံးသပ်ပေးနေရတယ်ဒီကြိမ်လေးသုံးသပ်ပြီးတော့ရပါဘူးရှင်ပြလို့လို့မဖြစ်ဘူးအကြိမ်ကြိမ်အကြိမ်ကြိမ်ဘာဝိဒါဘုလီကတာအကြိမ်ကြိမ်ပွားနေပါအကြိမ်ကြိမ်ပွားပေးအကြိမ်ကြိမ်ပွားပေးမှ ဉာဏ်ထဲမှာပွားရင်ပွားရင်ပွားရင်နဲ့ဒီပေါ်မှာတွေ့တာတဲ့ကန့်ညိတဲ့တဏှာတွေကိုလျှော့ချနိုင်ပါဒီခန္ဓာကိုယ်အကြောင်းပြုပြီးတက်နေတဲ့မာနတွေကိုလျှော့ချနိုင်ပါငါကိုငါဟာလို့စွဲထားတဲ့အတ္တဒိဋ္ဌိတက္ကရာဒိဋ္ဌိကိုလျှော့ချပြီးနောက်ဆုံးအပြီးပယ်နိုင်ပါလိမ့်မယ်အမှန်မမြင်သေးလို့တွေ့တာနေတာအမှန်ကိုမြင်သွားရင်မတွေ့တာတော့ဘူးအမှန်ကိုသိသွားရင်စိတ်ကအဲ့ဒီပေါ်မှာတွေ့တာမှုပြတ်သွားအဲ့ဒါကြောင့်မြတ်စွာဘုရားအမှန်သိအောင်လို့ ဒီ32ခုထာသဆင်ញင်မှာသုံးသပ်ပါမြတ်စွာဘုရားကဆင်ញင်သုံးသပ်အကျဉ်းချင်းနဲ့ဆင်ញင်သုံးသပ်နေဒါပါရမီရှိတဲ့ပုဂ္ဂိုလ်များသောတာပန်တရားကအနာဂတ်မာတိကမာတာကြီးတို့ဒီကမ္မထာနဲ့အနာဂါမိမတ်တီတည်သွားတာရှင်ဝင်ဂီတတို့ဒီကမ္မထာနဲ့ယဟနာဖြစ်ခဲ့ကိုရခဲ့တာရှိရသူတော်ကောင်းတွေလည်းဒီလမ်းရိုးကြီးကိုလိုက်ပြီးတော့ခန္ဓာကိုယ်ပဲအပေါ်မှာဒိဋ္ဌိပြုတ်အောင်ရှုသွားကြသလိုကိုယ်လည်း လို့ရင်ဘာလို့မပြုတ်ရမှာလဲဆိုတော့အသိဉာဏ်နဲ့မွေးပြီးတော့နေ့စဉ်နေ့တိုင်းစင်ញင်ကြပါပွားများကြပါအထုကြပါ